ကလေးလို14ရက်4လ2003ခုတင်းကြံအကြနှစ်အတွက်ဆေမိုင်ကုန်းပန္တိတာရမတောစခန်းရိပ်သာမှာတရားဟောဖို့အလှည့်ကြပါတယ်တရားမဟောခင်ဒီတရားနာ ပရိသတ်ကြီးကို မေးခြင်းနဲ့မိကွန်းလေးတစ်ခုရှိပါတယ်အဲဒီမိကွန်းလေးကိုတရားနာပရိသတ်တွေကိုကြိုက်သလို ကိုထင်သလို အသီးသီးဖြေနိုင်ပါတယ်အဲ့ဒီမိကွန်းလေးကတော့လောကမှာဘာအရေးအကြီးဆုံးလဲဆိုတဲ့မိကွန်းပဲဖြစ်ပါတယ်တရားနာပရိသတ်ကြီးအရေးအကြီးဆုံးလောကမှာဘာလဲဟမ်ဘာအရေးကြီးဆုံးလို့ယဟန်တော်တွေရောဟမ်ဘာပြုတ်ဟမ် ဝိပဿနာတရားအားထုတ်ဖို့အရေးကြီးဆုံးပါဘုရားဒီကမတွေဘက်ကဖြေတယ်နော်ရဟန်းတော်တွေဘက်ကမဖြေဘူးအမျိုးသားတွေဘက်ကဘာအရေးကြီးဆုံးထင်တယ်လဲဝိပဿနာအားထုတ်ဖို့တူတယ်နော်သူတို့ဒါကြောင့်လည်းဒီမှာဆယ်မန်ကုန်းတော်စကန်ရိတ်တာအတူတူရောက်လာကြတာနေမှာအဲတော့လောကမှာဘာအရေးကြီးဆုံးလဲဆိုရင်တော့ စိန်တွေလားရွှေတွေလားငွေတွေလားတိုက်တွေလားကားတွေလားယာဓုတွေလားအာနာတွေလားဖွယ်ဓုဂုံဓုတွေလားကျမ်းမာရေးတွေလားအစုံပေါ့လေအခုဒီတရားနာပြိသက်ကတော့ဝိပဿနာတရားအထုတ်ဖို့ပါတဲ့ AIDS ယောဂခံစားနေရတဲ့လူနာတယောက်ကိုသွားမေးရင်တော့ တင့်အတွက်အရေးအကြီးဆုံးကဘာလဲလို့သွားမိရင်တော့သူကတော့ပြောမှာပေါ့။ဩကျွန်တော်အတွက်ကျမအတွက်ဒီ AIDS ယောဂပျောက်သွားရေးကင်းပျောက်သွားရေးအရေးအကြီးဆုံးပါပဲလို့ဒီလိုဖြေမှာပါပဲ။ဒီလိုပါပဲကင်ဆာယောဂခံစားနေရတဲ့ပုဂ္ဂိုလ်တယောက်အမတန်ပြင်းထန်တဲ့ကင်ဆာယောဂခံစားနေရတယ်သီလူမျိုးပါ။ အဲ့ဒီလူနာကိုသွားမေးလို့ရှိရင်တော့ဘာအရေးကြီးဆုံးလို့ဆိုရင်တော့ဩအခုခံစားနေရတဲ့အမတန်မှဆိုးရတဲ့ဒီကင်ဆာယောဂပျောက်ရေးတာအရေးကြီးပါတယ်အရေးကြီးဆုံးပါပဲလို့ဒီလိုပြောမှာပါပဲအဲ့ဒီလောက်မပြင်းထန်တော့လည်းပဲမျက်စိနာတဲ့ပုဂ္ဂိုလ်သွားမေးလို့ရှိရင်လည်းပဲမျက်စိနာတဲ့ယောဂဆိုးပါတယ်တစ်ပြင်ယောဂနဲ့မတူပါဘူးအမတန်ဆိုးတာပဲဒီယောဂပျောက်ရေးအရေးကြီးဆုံးပါပဲလို့ဒီလိုပဲပြောမယ်ထင်ပါတယ် ထောင်ထဲမှာအကျဉ်းကျနေတဲ့ပုဂ္ဂိုလ်အတွက်ထောင်ထဲကဒုက္ခမျိုးစုံတွေခံစားရတော့သူ့အတွက်ကတော့ထောင်ထဲကလွတ်ဖို့ပဲအရေးကြီးပါတယ်ဒီလိုပဲဖြေမယ်ထင်ပါတယ်အခုစစ်ပွဲကြီးတွေဆင်နွှဲနေကြပါတယ်နာမည်ကြီးပါပဲကဘာကျော်စစ်ပွဲကြီးဆင်နွှဲနေတယ်အဲ့ဒီစစ်ပွဲဆင်နွှဲနေကြတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ကိုတိုက်တဲ့စစ်ပွဲအောင်နိုင်ဖို့ပဲအရေးကြီးဆုံးပဲသူတို့သွားမေ့ကြည့်ပါလားအဲ့ဒီတိုင်းပဲဖြေမှာပဲ အာဏာရှင်တွေဆိုတာရှိပါတယ်အဲ့ဒီအာဏာရှင်တွေဟာသူတို့အာဏာမြဲကြီးအတွက်သူတို့ရဲ့အာဏာဆက်လက်တည်တံ့ရေးအတွက်အရေးကြီးဆုံးလို့ဒီလိုပဲဆိုမှာပါပဲဒီလိုပဲခံယူမှာပါပဲဒီလိုပါပဲလောကမှာအမျိုးမျိုးပါပဲကိုရှိတော့နဲ့ကိုကိုအမြင်နဲ့ကိုတငါတွေသွားမိလို့ရှိရင်လည်းတငါတွေကလည်းငါးရဖို့အရေးကြီးတာပါပဲလို့ဒီလိုပြောမှာပါပဲဈေးတွေတွေသွားမိလို့ရှိရင်လည်းဒီထဲမှာဈေးတွေတွေအများကြီးပါမှာပါပဲယောဂီတွေထဲမှာ ဈေးတွေသွားမိလို့ရှင်လဲဈေးရောင်းကောင်းဖို့ကအရေးကြီးဆုံးပါပဲလို့ဒီလိုပဲပြောမှာပါပဲနောက်ပြီးတော့ဒီထဲမှာလာတဲ့ယောဂီတွေထဲမှာဆိုရင်တော့သားအတွက်တောကယောက်ျားတဲ့တောကသေးတွေသမီးအတွက်တောကယောက်ျားတဲ့တောကသေးတွေခင်မွန်းအတွက်တောကယောက်ျားတဲ့တောကသေးတွေဇနီးအတွက်တောကယောက်ျားတဲ့တောကသေးတွေပစ္စည်းဥစ္စာအတွက်တောကရောက်ရတဲ့တောကသေးတွေဆိုပြီးတော့တောကမျိုးစုံခံစားရတဲ့တောကသေးတွေပါပါလိမ့်မယ် အဲ့ဒီလိုဒုက္ခတွေတွေသွားမိလို့ရှိရင်တော့ဩသာဒုက္ခအမတန်ပူလောင်တဲ့တာမီအမတန်ကြီးတယ်တာရဲ့အပူမီအမတန်ကြီးတယ်သမီးရဲ့အပူမီအမတန်ကြီးတယ်ဇနီးခင်မွန်းရဲ့အပူမီပစ္စည်းဥစ္စာအပူမီအမတန်ကြီးတယ်အမတန်မှပူလောင်ရအဲ့ဒီပူအပူတွေငြိမ်းမရစေငြိမ်းဖို့အရေးကြီးပါတယ်ဒီလိုပဲပြောမှာပါပဲဒီတော့လောကမှာလူတွေတန်ပေါင်း6000ကျော်ရှိတယ်တဲ့လူဦးရေခုလူလောကကြီးမှာ တန်ပေါင်း6000ကျော်သောအဲ့ဒီလူတွေသွားမိလို့ရှင်ကိုစီကိုစီကိုအမြင်ကိုအမြင်ကိုခံစားချက်အသီးသီးနဲ့ဖြေကြမှာပါပဲဘာအရေးကြီးဆုံးဆိုတာအဲ့ဒီလိုပဲလူလောကမှာလူတွေဟာကိုစီကိုစီအရေးအကြီးဆုံးအရာတွေရှိကြတာပါပဲလူလောကရှိတယ်လို့နတ်လောကလည်းရှိတာပါပဲနတ်ဒီသွားမိလို့ရှိရင်နတ်ပြည်ကဘယ်နှထပ်ရှိတယ်ကြားဘူးတော့ယောဂီတွေနတ်ပြည်6ထပ်ပထမဆုံးနတ်ပြည်က စတုမဟာတဲ့နတ်ပြည်တဲ့အောက်ဆုံးနတ်ပြည်အဲ့ဒီရဲ့အချက်နတ်ပြည်ကဘာနတ်ပြည်တော့တာဝရိဏနတ်ပြည်ပဏိတာရမှာဆယ်မိုင်ကုန်းဒေါသကံရိတာယောဂီတွေကိုထင်မသေးနဲ့သူတို့ဖြေနိုင်တဲ့နံပါတ်3ပါတော့ယာမနတ်ပြည်သူတို့ကကိုယ်စလဲလွှဲထားလားမသိတူးနူးပဲဖြေရယာမနတ်ပြည်ပြီးတော့ပါတော့တုတိတာနတ်ပြည်တဲ့ အဲငါးခုမြောက်နတ်ပြည်ကတော့နေမာနရတိနတ်ပြည်နောက်ပြီးတော့နောက်ဆုံးနတ်ပြည်ကသူတို့ကခက်တာကြောက်တော့အကုန်ပြောနိုင်ရနော်ပရနေမိတဝတဝတိနတ်ပြည်ဆိုပြီးတော့နတ်ပြည်ဘယ်နှထရှိတာလဲသူတို့ကအဲ့ဒီနတ်ပြည်တွေအချင်းချင်းရောက်ခဲ့တာပဲခုမှမေးကျင်ဟန်ဆောင်းနေကြတာမရောက်ခဲ့ဘူးလားအဲ့ဒီမှာ တန်တရားကြီးကရှည်လျားတယ်ရှည်လျားတော့အဲ့ဒီနတ်ပြည်၆ထပ်မှာတခါတည်းမရေမတွက်နိုင်အောင်ရောက်ခဲ့တယ်တကယ်ပြောတာယောဂီတွေအဲ့ဒါဘုရားရဲ့ဟောကြားချက်နဲ့အညီပြောတာမြမပြည်မှာလည်းအကျဉ်းချင်းအခါကဖြစ်ခဲ့တာပဲယောဂီတွေအခုထိုင်နေတဲ့နေရာလေးမှာအကျဉ်းပေါင်းများစွာတည်ခဲ့ဘူးတဲ့မြတ်စွာဘုရားကဟောတော်မူတယ်နတ္တိလောကီအနာမတန်နဲ့အနာမတန်မတည်ဘူးတဲ့နေရာဌာနဆိုတာလောကီဟောဒီလောကကြီးမှာနတ္တိ လူလောကကြီးကဘာကြီးတစ်ခုလုံးလိုက်ရှာဘယ်နေရာမှမရှိဘူးတဲ့နေရာတိုင်းနေရာတိုင်းမှာသေဘူးတဲ့ဒီတော့ဒီနေရာလေးမှာယောဂီထိုင်တဲ့နေရာလေးမှာချိန်ပေါင်းများစွာသေဘူးတဲ့မိနေကြတယ်ဘဝတွေကခြားသွားတယ်မိသွားတယ်အဲ့ဒီတော့ခေါဏနတ်ပြည်6ထပ်မှာရှိတဲ့နတ်တွေသွားမိလို့ရှိရင်လည်းပဲသူလည်းသူတို့လည်းပဲသူတို့ရှူတော့သူတို့ကိုယ်စီနဲ့အသီးသီးဘာအရေးကြီးပါတယ်ညာကြီးအရေးကြီးပါတယ်နဲ့ပြောကြမှာပါပဲ။ အဲ့ဒီလိုပါပဲတဲ့ဗြဟ္မပြည်သွားလို့ရှိရင်လည်းဗြဟ္မပြည်သွားမိလို့ရှိရင်ဗြဟ္မတွေလည်းသူတို့အပြင်သူတို့ကိုယ်စီကိုယ်စီခံစားချက်တွေနဲ့ပြောကြမှာပါပဲဗြဟ္မကြီးတူကတော့မြတ်စွာဘုရားရဲ့ထံမောက်ကိုလာရောက်ပြီးတော့သူ့ရဲ့အမြင်တစ်ခုကို လာပြီးတော့လျှောက်ထားပါတယ်မတက်ရက်ပြီးတော့မြတ်စွာဘုရားကိုသူကလျှောက်တယ် သူတို့ကဗြမာတွေတို့ဘုရားရှင်တွေတို့ဆိုတာမာဂရဘာသာနဲ့ပါဠိဘာသာနဲ့ပြောကြတာကိုအဲ့တော့ပါဠိဘာသာနဲ့ဗြမာကြီးကလျှောက်ပါတယ်ဘယ်လိုလျှောက်လဲဆိုတော့တတိယဝိယဩမထောတရှမာနောဝမထကီကာမရာဂပဟာနာယတတောဘိက္ခုပရိပစီတဲ့ဘသူကဘသူကိုလျှောက်တာတော့ မြတ်စွာဘုရားကိုလျှောက်ပြတယ်ယောဂီတွေနားလည်လားကိုကဗမာလူမျိုးပဲသူတို့ကပါဠိဘာသာစကားနဲ့ကိုမတတ်တဲ့ကိုဘာသာမဟုတ်တဲ့စကားနဲ့ပြောတာဆိုတော့နားမလည်ပါဘူးဒါမဆမ်းပါဘူးဒါပေမဲ့မြတ်စွာဘုရားကိုလျှောက်တယ်အဲ့ဒီဗမာကြီးရဲ့ပါဠိဘာသာနဲ့လျှောက်ပြီးမယ်မြန်မာလိုပြောပြရင်တော့နားလည်ရတာပေါ့လေမြန်မာလိုကတော့တတ္တိယဝိယဩမတ်ထောမြတ်စွာဘုရားတဲ့လူတယောက် ရင်ဝကိုလှန်နဲ့အထိုးခံရပါတယ်လှန်ကထိုးလိုက်တာရင်ဝကနေရှေ့ကနေထိုးလိုက်တာနောက်ကြောထိပေါက်သွားအဲ့ဒီလိုရင်ဝလှန်စုခံရတဲ့ပုဂ္ဂိုလ်ဟာလှံကိုမြန်မြန်နှုတ်ဆေးရုံကိုမြန်မြန်သွားဆေးမြန်မြန်ကုရပါတယ်ဗျာတဲ့ဆေးမြန်မြန်ကုဖို့အင်မတန်အရေးကြီးပါတယ်အရေးအကြီးဆုံးအရာပါပဲအဲ့ဒီရင်ဝလှန်စုနေရတဲ့ပုဂ္ဂိုလ်အတွက်နောက်ဥပမာတစ်မျိုးမြမကြီးကမြတ်စွာဘုရားကိုလျှောက်ပါတယ် တရှမာနောဝမထကိဥကောင်းမှာရှိတဲ့သပင်မီးလောင်နေပြီအဲ့ဒီလိုသပင်ကိုမီးလောင်ခံနေရတဲ့သူ အတွက်အဲ့ဒီသပင်ကို လောင်နေတဲ့မီးကိုညှိမ့်သက်ဖို့ရဟာအရေးအကြီးဆုံးပါပဲခင်ဗျာတဲ့အဲ့ဒီဟာကသူက ဥပမာနှစ်ခုနဲ့လျှောက်ပါတယ်အဲ့ဒီဥပမာနှစ်ခုလျှောက်ပြီးတော့မြတ်စွာဘုရားကိုဆက်လျှောက်တာက ကာမရာဂပဟာနာယတတောဘိက္ခုပရိပစီဘိက္ခုဆိုတာယဟန်လို့ပဲဒီလိုပဲပြန်ရပါတယ်ဒါပေမဲ့ဒီထဲမှာငုတ်နေတဲ့အတိပ္ပယ်တွေကိုဖော်ထုတ်လိုက်မယ်ဆိုလို့ရှိရင်တော့တန္တရာကြီးဘဝတန္တရာကြီးတွေ့ကြုံနေကြတဲ့အခုယဟန်လေးကိုရင်နေဥစဉ်နေသိခါရှင်နေအမျိုးသားယောဂီအမျိုးသမီးယောဂီတွေပိုင်ဆိုင်နေတဲ့ဘဝကြီးမှာကြောက်เสียဒုက္ခတွေအများကြီးဘာဒုက္ခတွေကြောက်เสียကောင်းလို့ အမိဝါနဲ့မှာပဋိတန်တိကလလအမိဝါနဲ့မှာပဋိတန်တိတည်နေရတဲ့ဇာတိဒုက္ခပေါ့အဲ့ဒါအမတန်ဆင်းရဲတယ်အဲ့ဒါကိုကမေ့နေလို့အဲ့ဒီကမမြင်ရမတွေ့ရလို့မိဝမ်းပိုက်ထဲမှာနေရတဲ့ဆင်းရဲအမတန်ဒုက္ခများတယ်အဲ့ဒါလည်းကြောက်เสียရပဲတဲ့အမိဝမ်းပိုက်တွေကထွက်လာလို့လူလောကရောက်လာတဲ့အခါရောက်တော့တစ်နှစ်တည်းတစ်နှစ်တစ်လတည်းတစ်လ ဘာဖြစ်လာရတော့ဆိုတော့အိုးလာတယ်ငရွယ်တဲ့လူလည်းငရွယ်တဲ့လူအလျောက်ကြီးတဲ့သူလည်းကြီးတဲ့သူအလျောက်အိုးအိုးအိုးအိုးအိုးအိုးလာတယ်ိုခြင်းတရားဟာဘယ်သူမှတော့မလိုချင်ဘူးမလိုချင်ပေမဲ့လည်းအိုကြရတာပဲတကယ်လဲအံ့ဩစရာကောင်းတယ်အံ့ဩစရာကောင်းတယ်လို့ကြောက်စရာလည်းကောင်းတယ်ဒီအိုခြင်းတရားကအဲ့ဒီအိုခြင်းတရားဟာအမတန်ကြောက်စရာကောင်းတယ် ပူခြင်းတရားကြောက်စရာကောင်းတယ်လို့နာခြင်းတရားတွေကလည်းကြောက်စရာကောင်းတာပဲစေယုံတွေတွားကြည့်လိုက်ယောဂမျိုးစုံခံစားနေရဟိုကအော်ဒီကအော်ဟိုကအမိတအဖိတဒုက္ခတွေအများကြီးပဲမြင်ရတဲ့မြင်ကွင်းတွေကစိတ်မသက်သာစရာတွေပဲတန်ဝေကယူရင်တော့တန်ဝေကရစရာတွေပါပဲအမတန်ကြောက်စရာထိတ်လန့်စရာကောင်းပါနာရတဲ့ဒုက္ခတွေကိုကိုယ်တိုင်ဆွဲကပ်ပြီးဆိုရင်တော့အမတန်ပူပြီးတော့ကြောက်စရာကောင်းတာပေါ့နောက်ဆုံး သေတဲ့ဒုက္ခကတော့ဘယ်သူမှမရှောင်ကွင်းနိုင်ဘူးသေကြရတယ်ဘဝရလာပြီဆိုလို့ရှိရင်အဲ့ဒီလိုဘဝမှာကြောက်စရာဘေးတွေကိုမြင်တဲ့ယောဂီဟာမြင်ပြီးတော့အဲ့ဒီလိုကြောက်စရာအခြေအနေတွေကနေပြီးတော့လွတ်မြောက်အောင်ကြိုးစားအားထုတ်လိုတဲ့ယောဂီဟာဘာကိုဖယ်ရှားဖို့ရအရေးကြီးတယ်လဲဆိုတော့အဲ့ဒီပြမကြီးကလျှောက်တာကကာမရာဂပဟာနာယကာမရာဂကိုတမထဆန်နဲ့ပယ်ရှားဖို့ရ တတော်တတိရှိသည်ဖြစ်၍ပြိပစိတုတ်တုတ်လျင်စွာအာထုတ်ရာဤဇမကြီးက ပြောတယ်ဥပမာနှမျိုးနဲ့ပြောပြီးတော့ကာမရာဂကိုဖယ်ရှားဖို့ရာအတွက်အရေးကြီးပါတယ်တဲ့ဇမကြီးကပြောတယ်ဘာကိုဖယ်ရှားရမှာတော့ကာမရာဂဆိုတာကတော့လူတွေကမပြည့်မစုံမနားလည်နေကြတယ်ပြည့်ပြည့်စုံစုံပြောလို့ရှိရင်ကာမရာဂဆိုတာက အစင်ကောင်းလေးမြင်ကျင်တာအဲ့ဒါကာမရာဂခေါ်တယ်အတန်ကောင်းလေးကြားခြင်းနဲ့အဲ့ဒါကာမရာဂခေါ်တယ်အနံ့ကောင်းလေးနမ်းရှူခြင်းနဲ့အဲ့ဒါကာမရာဂခေါ်တယ်အရသာကောင်းလေးစားခြင်းနဲ့အဲ့ဒါကာမရာဂခေါ်တယ်အတွေ့အထိကောင်းလေးတွေတွေ့ထိခြင်းနဲ့အဲ့ဒါလည်းကာမရာဂခေါ်တယ်အဲ့ဒီလိုကာမရာဂကာမရာဂကိုပယ်ရှားဖို့ရဘာနဲ့ပယ်ရှားမှာလဲဆိုတော့ သမထဆန်နဲ့ပယ်ရှားဖို့ရသတိရှိရှိနဲ့ကြိုးစားအားထုတ်ဖို့အရေးအကြီးဆုံးပါပဲလို့မြမကြီးကမြတ်စွာဘုရားကိုရှောက်သူကဘာလို့အဲ့ဒီလိုရှောက်ရတာတုံးဆိုတော့မြမကြီးကလူလောကကလူတွေလှမ်းကြည့်လိုက်ကြည့်လိုက်တဲ့အခါတော့လူတွေဩအခုဝယ်မွေးလိုက်တယ်ဩခုလေးပဲပြန်သေးသွားပြန်ပြီ လူတွေရဲ့ဘဝကိုနှားကြည့်လိုက်တဲ့အခါတော့သူတို့ရဲ့ဗြဟ္မာတက်တန်းနဲ့ကြည့်လိုက်တော့လူတွေရဲ့တက်တန်းအတိုးလေးပဲခဏလေးမွေးလိုက်ခဏလေးသေးလိုက်ခဏလေးမွေးလိုက်ခဏလေးသေးလိုက်။ဟောလူတွေသေခြင်းတရားနှိမ့်ဆက်ခံနေရတယ်။ဒေါသနာစရာကောင်းတာပဲ။ဗြဟ္မာတွေကတနာကြတဲ့။လူတွေတဲ့နတ်တွေကပို့ပြီးတော့အသက်ရှည်ပါတယ်။ဒါပေမဲ့လို့ဗြဟ္မာအနေနဲ့ကြည့်လိုက်လို့ရှိရင်ဩနတ်ပြည်၆ထပ်ကနတ်တွေလေအသက် အမတန်တူတာပဲအခုနတ်ကြီးဖြစ်လိုက်ဒေါ်ကြာစုတည်သွားလိုက်တည်သွားလိုက်ဟောနတ်တွေလည်းအမတန်တနာเสียကောင်းတာပဲဘာလို့ဒီလိုခုနသေခြင်းတရားတွေရဲ့ထင်တိုင်းနှိမ့်ဆက်ခြင်းကိုခံပြီးတော့အသေးတွေဒုက္ခတွေများနေကြရတာတော့လို့အဲ့ဒီဓမ္မကြီးကစဉ်းစားစဉ်းစားတဲ့အခါတော့အဲ့ဒီလိုမသေးခြင်းပဲနဲ့သေးသေးသေးသေးနေရတဲ့ဒုက္ခတွေရဲ့လက်သက်တရားခံကိုဓမ္မကြီးကစဉ်းစားလို့ရတာကဩသူတို့ကကာမဘုံသားတွေပြီးပြီ ကာမရာဂကမကင်းကြသေးပဲကိုသူတို့ကအစင်ကောင်းလေးတွေဆိုရင်မြင်ချင်းကြတယ်အတန်ကောင်းလေးတွေဆိုလို့ရှိရင်နားထောင်ချင်းကြတယ်အနံ့ကောင်းလေးတွေဆိုလို့ရှိရင်အဲ့ဒီကာမဘုံကလူတွေနဲ့တည်းကနမ်းရှူခြင်းညအရသာကောင်းလေးတွေစားခြင်းညတယ်အတွေ့အထိကောင်းလေးတွေတွေ့ထိခြင်းညတယ်အဲ့ဒီကာမရာဂရဲ့နှိမ့်ဆက်မှုကိုခံနေရလို့အဲ့ဒီကာမဘုံမှာကာမရာဂတတ်မရာဖြစ်တဲ့ကာမဘုံမှာလူဘုံနတ်ဘုံမှာ ဖြစ်ပြီးတော့လူတွေနတ်တွေသေးနေရတယ်ဒုက္ခတွေရောက်နေကြ။ तू ကလူတွေနတ်တွေသူတို့လိုပဲသူဗြမာလိုပဲဇန်နေရပြီးတော့ကာမရာဂတွေကင်းဇန်နဲ့ပယ်တာပေါ့လေသမထဇန်နဲ့ပယ်ရှားပြီးတော့ကာမရာဂတွေကင်းသွားလို့ရှိရင်သူတို့ဗြမာပြည်ရောက်ဗြမာပြည်မှာဟောတော့အသက်တွေကအမတန်ရှိတာပဲဇန်ချမ်းသာတွေခံစားပြီးတော့အမတန်ချမ်းသာအဲ့ဒီလို तू က အသေးသက်သာစေခြင်းတဲ့သဘောနဲ့လူတွေကိုနတ်တွေကိုမတန်တနာတယ်အဲ့လိုတနာတဲ့အတွက်သူကမြတ်စွာဘုရားကိုသူလျှောက်ကာမရာဂပေရှားဖို့ဟာအရေးကြီးဆုံးပါပဲဘုရားတဲ့တလို့လျှောက်မြမကြီးကတော့လူတွေရောနတ်တွေရောတနာတာပေါ့လေနတ်ကြီးကနတ်တွေကတော့လူတွေကိုလည်းတနာတယ်ဘာကြောင့်လဲဆိုတော့နတ်ကြီးကနတ်တွေကလူတွေကြည့်လိုက်လို့ရှိရင်ဒီလိုပဲအမတန်အသက်ကတူတာကိုတရားနာပရိသတ်ကနတ်ကြီး6ထပ်ကိုသူတို့ကပြောပြီး ထမဆုံးနတ်ပြည်ကပါတယ်တော့စတုမဟာရဏပြည်ပြန်ပြောပါအောင်စတုမဟာရဏပြည်တဲ့အဲ့ဒီစတုမဟာရဏပြည်ရဲ့တက်တန်းကသူတို့နတ်ရဲ့တက်တန်းနဲ့တွက်လို့ရှိရင်နှစ်ပေါင်း900တက်တန်းရှိတယ်နတ်သက်နဲ့တွက်တာလူသက်နဲ့တွက်တာမဟုတ်နတ်သက်နဲ့နှစ်ပေါင်း900ရှိအဲ့ဒီစတုမဟာရဏပြည်တနေ့နဲ့တည တရက်လို့ပဲပြောရမှာပေါ့လေသတုမဟာရဏတ်ကြီးရဲ့တရက်ဟာလူပြည်မှာဆိုရင်တဲ့လူအသက်တန်းနဲ့တွက်ရင်နှစ်ပေါင်း900ကြာတယ်နှစ်ပေါင်း90ကြာတယ်900မဟုတ်ဘူးနှစ်ပေါင်း90ခါအဲ့ဒီခုနကသတုမဟာရဏတ်ကြီးမှာတရက်ပဲရှိတယ်တရက်ဆိုတာတနေ့နဲ့တညအဲ့ဒါတရက်ပေါ့လေတရက်ပဲရှိပါတယ်တဲ့သတုမဟာရပြီးတော့ဘာဏတ်ပြီးတော့ တာဝတိန်သာနတ်ပြည်တဲ့အဲ့ဒီတာဝတိန်သာနတ်ပြည်ရဲ့တနေ့နဲ့တညဆိုတာတရက်ပေါ့တာဝတိန်သာနတ်ပြည်ရဲ့တရက်ကတော့လူပြည်မှာဆိုလို့ရှိရင်တဲ့နှစ်ပေါင်း100ကြာတယ်လူပြည်မှာနှစ်ပေါင်းဘယ်လောက်ကြာတော့နှစ်ပေါင်း100ကြာမှအဲ့ဒီတာဝရိန္ဒာနတ်ပြည်ကတရက်ပဲရှိသေးတယ်အဲ့ဒီ တာဝရိန်သာနတ်ပြည်မှာနတ်သက်တမ်းနဲ့တွဲရင်နှစ်ပေါင်းဘယ်လောက်ရှိလဲတရားရှိတယ်တာဝရိန်သာနတ်သက်နဲ့တွဲလို့ရှိရင်နှစ်ပေါင်းဘယ်လောက်ရှိတော့တရားရှိတယ်တာဝရိန်သာပြီးတော့ရာမရာမနတ်ပြည်ရဲ့တနေ့နဲ့တညတရက်တာပေါ့လေရာမနတ်ပြည်မှာတရက်ကလူပြည်မှာဆိုလို့ရှိရင်နှစ်ပေါင်း200ကြာတယ် လူပြည်မှာနှစ်ပေါင်းဘလောက်တုံးလူပြည်မှာနှစ်ပေါင်း200ကယာမာနတ်ပြည်မှာတာဝရိမာလားယာမာလားယာမာနတ်ပြည်မှာတရက်ပဲရှိတယ်တဲ့အဲ့ဒီယာမာနတ်ပြည်ရဲ့နတ်သက်တမ်းနဲ့တွက်လို့ရှိရင်တော့အဲ့ဒီယာမာနတ်ပြည်မှာနှစ်ပေါင်းဘယ်လောက်တော့ခုန200မို့လား 200ဆိုတော့ तू က2000ရှိတယ် तू ကနတ်သက်တမ်းနဲ့တွက်လို့ရှိရင်သူတို့နတ်သက်တမ်းနဲ့တွက်ရင်2000ရှိတယ်။ရာမာပြီးတော့ဘာနတ်ပြည်တော့တုတိတာနတ်ပြည်ဘာနတ်ပြည်တော့တုတိတာနတ်ပြည်အဲ့ဒီတုတိတာနတ်ပြည်ကတနေ့နဲ့တညတရက်တာပေါ့အဲ့ဒီတရက်တာကလူသက်တမ်းနဲ့တွက်ရင်နှစ်ပေါင်းခုနကဘယ်လောက်တော့200ဆိုတော့ तू က400ဖြစ်သွားတယ် လူပြည်ကနှစ်ပေါင်း400ဟာအဲ့ဒီခုနကတုတိတာနတ်ပြည်မှာရောက်တော့ရာမလာဟမ်တုတိတာနတ်ပြည်မှာရောက်တော့တရက်ပဲရှိပါတယ်တဲ့တုတိတာနတ်တန်တုတိတာနတ်ပြည်ရဲ့သူတို့နတ်သက်တန်တွက်လို့ရှိရင်တော့ခုန400လား400ဆိုရင်သူက4000ရှိတယ်4000ရှိတယ်ငါးခုမြောက်နတ်ပြည်ရောက်တော့ဘာနတ်ပြည်တော့ နေမာနရတိနတ်ပြည်တဲ့နေမာနရတိနတ်ပြည်ရဲ့တရက်တာက နှစ်ပေါင်းဘယ်နှရာရှိမလဲလူ800လူတက်တန်ဘယ်လောက်လဲလူတက်တန်လူရဲ့အနှစ်ပေါင်း800ရှိတယ်သူရဲ့တရက်ကအဲ့ဒီနတ်ပြည်ရဲ့ယာမ နေမနာရတိနတ်ပြည်ရဲ့တက်တန်းနဲ့တွက်လို့ရှိရင်တော့8000ကဲနောက်ဆုံးနတ်ပြည်က ပရနေမိတဝတဝတိနတ်ပြည်တဲ့အဲ့ဒီနတ်ပြည်ရဲ့တရက်ကတော့နှစ်ပေါင်းဟိုလူပြည်ရဲ့တက်တန်းနဲ့တွက်ရင်တဘလောက်တော့1600ဟုတ်လား1600နှစ်ပေါင်း1600မှာသူတို့တွေကတရက်ပဲရှိတာတဲ့တခါသူနတ်တက်တန်းနဲ့ပရနေမိတဝတဝတိနတ်တက်တန်းနဲ့ပြန်တွက်လို့ရှိရင်တော့ နှစ်ပေါင်း16000တဲ့အဲ့ဒီလိုမြတ်စွာဘုရားဟောတော်မူထားတာရှိတယ်အဲ့ဒီဘုရားဟောကြားတော်မူတဲ့တတန်းဒီအရာရှိလို့ရှိရင်နတ်ပြည်ကနတ်တွေကအဲလူပြည်ကြည့်လိုက်လို့ရှိရင်ဩလူပြည်ကလူတွေအမတန်တတန်းတူတာပဲအမတန်တနာစရာကောင်းတာပဲဆိုပြီးတော့တနာကြတယ်တဲ့နှစ်နာရီတီးပြီတခါကနတ်သားတူပေါ့မာလာပါရီနတ်သားဆိုတာ တာဝရိန္ဒာနတ်ပြည်မှာတာဝရိန္ဒာနတ်ပြည်ဆိုတော့ဘယ်နှခုမြောက်နတ်ပြည်လဲနှစ်ခုမြောက်နတ်ပြည်မှာမာလဘာရီဆိုတဲ့နတ်သားသူ့မှာနတ်သမီးပေါင်းကတထောင်အချံရံရှိအဲ့ဒီနတ်သမီးပေါင်း တထောင်ချံရံပြီးတော့ဥယျာဉ်ထဲကိုသူသွားပြီးတော့နတ်သမီးတွေနဲ့သွားတာပေါ့လေသွားတဲ့အခါတော့နတ်သမီး900ကတစ်ပင်ဒီပေါ်မှာတဲပြီးတော့ပန်းနေခူးချကြ ကျန်တဲ့နတ်သမီး900သစ်ပင်ဒီအောက်မှာနေပြီးတော့အဲ့ဒီမာလဘာရီနတ်သားကိုပန်းကုန်းနေလေတဲ့တန်းစာဆင်ပေးကြတယ်တဲ့အဲ့ဒီမှာသစ်ပင်ပေါ်မှာတက်နေတဲ့နတ်သမီး900တဲ့ကနတ်သမီးလေးတယောက်ကဗျုံတိုင်းတည်သွားတယ်တည်သွားတဲ့အခါမှာနတ်ပြည်ရောက်တော့သူကသူတို့ခန္ဓာကိုယ်ကတိမ်မွေးနုညံ့တာဆိုတော့စီမီလေးငိမ့်သွားတယ်လို့ပါပဲစီမီလေးငိမ့်သွားတော့ငိမ့်သွားတာပဲဘာမှမကြံအဲ့လိုပဲသူတည်သွားတဲ့ အခါတော့ဘာမှမကြံဒီတိုင်းပျောက်သွားတာပျောက်သွားပြီးတော့ဘယ်ရောက်သွားတော့ဆိုတော့လူပြည်ရောက်သွားတယ်တဲ့တာဝတိမြို့ရောက်သွားတယ်မိန်းကလေးလေးတွားဖြစ်အဲဆယ်လပြီးတဲ့အခါတော့လူဘဝသူရောက်ပြီပေါ့လေမိန်းကလေးအဖြစ်နဲ့ရောက်ရောက်တဲ့အခါတော့ तू ကသူ့ဘဝ तू ပြန်သတိရတယ် तू ကဇာတိတ်တရညာခေါ်တာပေါ့လေသူ့ဘဝ तू အတိတ်ကဘဝကို तू ပြန်အောင်းမိနိုင်အောင်းမိနိုင်တဲ့အခါတော့ဩငါနတ်ကြီးကနတ်သမီးလေးပဲ ငါရဲ့နတ်သားမာလပါရီနတ်သားပဲသူပြန်တရိယပန်းလေးခုပေးရင်လည်းငါတီးခဲ့တဲ့တစ်ပင်ပေါ်မှာပြန်တရိယပြီးတော့သူ့ရဲ့ခင်မမာလပါရီနတ်သားကိုအမြဲတမ်းပဲတန်းတအဲ့ဒီနတ်သားဒီရောက်ဖို့ရအတွက်ကုသိုလ်ကောင်းမှုတွေပြုတယ်ကုသိုလ်ကောင်းမှုဒါနမျိုးစုံတွေပြုအဲပြုပြီးတိုင်းပြုပြီးတိုင်းသူ့ရဲ့ခင်မမာလပါရီနတ်သားဒီပြန်ရောက်ပြရစီပြန်ရောက်ပြရစီအဲ့လိုဆူတောင်းတယ် အဲ့ဒီလိုတဲ့သူဟာ16နှစ်အရွယ်ရောက်တယ်16နှစ်အရွယ်ရောက်ပြီးတော့အိမ်တောင်ကျအိမ်တောင်ကျပြီးတော့ခင်မွန်းအိမ်ကိုလိုက်သွားလိုက်သွားတဲ့အခါရောက်တော့အဲ့ဒီခင်မွန်းအိမ်မှာသူသားလေးလေးယောက်ရပါတယ်16နှစ်အရွယ်မှာအိမ်တောင်ကျတယ်သားလေးလေးယောက်ရအဲ့ဒီသားလေးလေးယောက်ရပြီးတဲ့အချိန်တနေ့မှာသူဒါနတွေလည်းပြုသီလတွေလည်းစောက်တည်ကုသိုလ်တွေမျိုးစုံပြုပြီးတော့မမျော်လင့်မဲ့ရုပ်တရက်ယောဂာနဲ့ ယုံတိုင်းတည်သွားတယ်တည်သွားပြီးတော့သူနတ်ပြည်ရောက်တာပေါ့လေသူဆုတောင်းပြေးပါတယ်သူသူ့ရဲ့မာလဗာရိနတသည်ပြန်ရောက် ပြန်ရောက်တဲ့အခါတော့မာလဗာရိနတဒီတထောင်သောနတ်သမီးတွေကသူ့ကိုသတိထားမိတယ်နဲ့တူပါရဲ့သတိထားပြီးတော့သူကမေးတယ်နင်ဘယ်ရောက်နေတာတော့နဲ့မတွေ့ပါလားတဲ့မနဲ့ကပျောက်သွားတာပဲတဲ့သူအဲ့လိုပြောတယ် မလပါရိဏတနင်မနဲ့ကပျောက်သွားတယ်တဲ့ဘယ်ရောက်နေတာလဲမနဲ့ကပျောက်သွားတယ်သူ့မှာရောက်တော့လူပြည်မှာဆိုလို့ရှိရင်16နှစ်သားလေးယောက်ရတယ်ဆိုတော့ဒါ20အသက်20ကျော်လောက်ကြာသွားတာပေါ့တက်တန်း20ကျော်လောက်ကြာသွားတယ်အဲခုနကမလပါရိဏတတော့နင်မနဲ့ကပျောက်သွားတယ်ဘယ်သွားတာလဲတဲ့အဲ့ဒီလိုမေးတယ်အဲ့လိုမေးတဲ့အခါတော့ကျမတီးသွားတယ် လူပြည်မှာလူသွားဖြစ်တယ်16နှစ်အရွယ်အိမ်အောင်ကြတယ်သားလေးယောက်ရခဲ့တယ်အဲ့လိုပြောပြတော့သူအံ့ဩသွားတယ်အဲ့ဒီမာလာပါရိနဲ့သားဩလူတွေအသက်တူလိုက်တာအဲ့ဒီတော့တဲ့လူပြည်မှာရှိကြတဲ့လူတွေကအသက်ဘယ်လောက်ရှိတာတုံးအဲ့လိုသူကမေးတယ်စုံစမ်းရေးလုပ်တာပေါ့အဲ့ဒီကမသိဘူးလားမသိမေးတဲ့အခါတော့လူပြည်မှာအသက်တန်း100ရှိပါတယ်တဲ့ဘုရားလက်ထက်ကတော့အသက်100ရှိတာပေါ့လေ အသက်တန်းတရားရှိပါတယ်လို့ပြောတဲ့အခါမှာအဲ့ဒီနတ်ကအံဩပြန်တယ်အဲ့ဒီမာလဝါရီနတ်ကဩလူပီယာအသက်တရားပဲရှိတာလေလားသူကအံဩပြန်တယ်အဲ့ဒီအသက်တရားရှိတယ်ဆိုသူ့အဖို့ကတော့အမတန်တိုးနေတာပေါ့လေလူတွေအနေနဲ့ကတော့အသက်တရားဆိုရင်အမတန်ရှည်နေတာဒီတော့အဲ့ဒီအသက်တရားသာ ရှည်ရတဲ့လူတွေက မမေ့မလျော်ပဲနဲ့ကုသိုလ်ကောင်းမှုတွေကြိုးကြိုးစားစားနဲ့လုပ်ကြသလားသို့မဟုတ်မေ့မေ့မလျော့လျော့ပဲနေကြသလားလူလောက လူတွေအကြောင်းသူကမသိလို့မေးတယ်မေးတဲ့အခါတော့အဲ့ဒီနတ်သမီးလေးကပြန်ဖြေတယ်ဘယ်နဲ့ပြောလိုက်ပါလဲလူလောကကလူတွေကတဲ့အဲ့ဒီခုနနတ်သမီးလေးပြောတဲ့စကားအမှန်တန်ကောင်းသားပဲလူလောကလူတွေကအသက်ပေါင်းဂရေဂရာနဲ့ခုနအသက်ပေါင်းမရေမတွက်နိုင်အောင်ပေါ့လေပါဠိစကားလုံးနဲ့ပြောရင်တော့အသင်ချေ ဂရီပေါင်းဘလောက်ဘလောက်ဘလောက်ဆိုတာရည်တွက်လို့မရနိုင်လောက်အောင်အသက်ရှည်ကြတဲ့လူတွေလိုပါပဲတဲ့မိမိလျော့လျော့နေလိုက်ကြတာတဲ့မသေးရတော့မဲ့လူတွေလိုပဲမအိုရတော့မဲ့လူတွေလိုပဲမိလျော့ပြီးနေကြပါတယ်တဲ့အဲ့ဒီလိုသူကဖြေတယ်အဲ့ဒီအဖြေလေးကြားတော့လည်းပဲအဲ့ဒီမာနဗာရိနတ္တပိုးပြီးတော့အံ့ဩသွားတယ်ဩလူလောကလူတွေအသက်ကအင်မတန်တူတာပဲအင်မတန်တူတဲ့ဒီတတန်ကာလအတော်အတွင်းမှာဒီလိုဒါနတွေမေ့ကြသီလတွေမေ့ကြဘာဝနာတွေမေ့ကြ မိမိလျော့လျော့နဲ့နေတာအမတန်အံ့ဩစရာကောင်းတာပဲဘယ်လိုလုပ်ပြီးတော့ဒုက္ခတွေကလွတ်နိုင်မှာလဲတဲ့အဲ့ဒီလိုသူကသူတန်ဝေကအတွေးနဲ့တွေးတယ်ပေါ့လေအဲ့ဒီဇလန်းလေးအရာကြည့်လို့ရှိရင်လည်းပဲလူလောကအမတန်မှတက်တန်းတူတယ်တဲ့နတ်တရားအမတန်မှလူတွေကိုကြည့်လိုက်လို့ရှိရင်တက်တန်းတူတဲ့အတွက်အမတန်မှတနာတယ်အခုမြမကြီးကတော့လူရောနတ်ရောအကုန်တနာတယ်တနာတော့မြတ်စွာဘုရားကိုရှောက်မြတ်စွာဘုရားရှောက်တော့အခါမြတ်စွာဘုရားအဲ့ဒီစကားနားထောင်တယ် နားထောင်ပြီးတော့မြတ်စွာဘုရားတော့အကုန်သိတာကိုအကုန်သိတော့သူ့ရဲ့စကားရဲ့ဟာကွက်လူကွက်တွေကိုမြတ်စွာဘုရားကသိမြမကြီးကတော့သူ့စကားကိုသူကဟုတ်လာပြီလို့ထင်တာပေါ့လေတရားရီဆိုတရားရီဆိုတာဒါထုံးစံပါပဲဓမ္မရာပါပဲကိုရထားတဲ့တရားလေးကိုအမတန်မှအထင်ကြီးတယ်ကိုရထားတဲ့ပညာလေးကိုတတ်ထားတဲ့ပညာလေးအမတန်မှအထင်ကြီးတယ်ကိုရထားတဲ့ပစ္စည်းဥစ္စာလေးအမတန်မှအထင်ကြီးတယ်ကိုရောက်ရှိနေတဲ့အခြေအနေလေးကိုပေါ့လေ အင်မတန်မှအထင်ကြီးတတ်ကြတယ်ဒါသဘာဝအဲ့ဒီလိုပဲဒီပြမာကြီးကလည်းသူ့ရဲ့ဇန်တရားလေးကိုသူကအမတန်ထင်ကြီးတယ်ဒါအကောင်းဆုံးပဲလို့သူကခံယူပြီးတော့မြတ်စွာဘုရားကိုသူကရှောက်ရှောက်တဲ့အခါတော့မြတ်စွာဘုရားမဟုတ်သေးဘူးဒီပြမာကြီးသူသူ့ရဲ့ထင်မြင်ယူဆချက်ကလိုနေသေးတယ်ဆိုတော့မြတ်စွာဘုရားကသိတော်မူပြီးတော့မြတ်စွာဘုရားကသူ့အမိတ်ရှိအဲ့လိုအမိတ်ရှိတဲ့အခါမှာလည်းပဲမြတ်စွာဘုရားကပါဠိနဲ့ပဲပြန်ပြီးတော့အမိတ်ရှိပါတယ် မြမကြီးကတော့ကာမရာဂပယ်ရှားဖို့အရေးအကြီးဆုံးလို့ပြောပါတယ်မြတ်စွာဘုရားကတော့ဘယ်လိုပြောမလဲဆိုတာတရားနာပိဋကကြီးဂါထာနာထောင်ကြည့်လိုက်တာနဲ့မှန်းပြီးတော့သဘောပေါက်လို့ရပါလိမ့်မယ်မြတ်စွာဘုရားကဂါထာနဲ့အဲ့ဒီမြမကြီးကိုမိန့်ရှိပါတယ်တတိယဝိယပောမချောတရှမာနောဝမထကီတက္ကာယဒိဋ္ဌိပဟာနာယတတောဘိက္ခုပရိပဇီတဲ့ မြတ်စွာဘုရားကပြမကြီးကိုမိန့်လိုက်ပါတယ်ပါဠိလိုတရားနာပိဋကနားထောင်ပြီးပြီဘုရားကဘာကိုလုပ်ဖို့အရေးကြီးတယ်လို့ပြောသွားတယ်ထင်လဲဘာလုပ်ဖို့တော့တက္ကာယဒိဋ္ဌိပယ်ရှားဖို့ရာအတွေ့ဘာလုပ်ရမှာလဲပဏိတာရမှာဆယ်မိုင်ကုန်းတောစခန်းရိပ်သာကိုသွားအဲ့ဒီကပြောတဲ့အတိုင်းလို့ မဟုတ်လားဟုတ်တယ်ဘုရားပြောတာထဲမှာအဲ့တိုင်းပဲဘယ်ရိတ်တာသွားသွားပေါ့လေတတိပဋ္ဌာန်တရားအားထုတ်ရတဲ့နေရာဆိုလို့ရှိရင်သက်ကာယဒိဋ္ဌိပဲမှာပဲအဲ့တော့သက်ကာယဒိဋ္ဌိပဟာနာယသက်ကာယဒိဋ္ဌိကိုပယ်ရှားဖို့ရာဘေကုယဟန်တိဘေကုတန္တရာဘေးကိုရှုမြင်၍အဲ့ဒီဘေးတွေမှာလွတ်မြောက်အောင်ကြင်ကြံကြုတ်ကိုအားထုတ်လိုတဲ့အမျိုးသားယောဂီအမျိုးသမီးယောဂီသည် သတ္တောရှုမှတ်လျက်ပြိပစီတုတ်တုလျင်စွာအာထုတ်ရာ၏တဲ့မြတ်စွာဘုရားကခုနဗြဟ္မာကြီးလျှောက်တဲ့ဥပမာနှမျိုးနဲ့ပဲပြန်ပြီးတော့မိန့်တော်မူပါတယ်ဗြဟ္မာကြီးလျှောက်တဲ့ဥပမာနှမျိုးပါပါလေတော့ရင်ဝလှန်စုခံရတဲ့ပုဂ္ဂိုလ်ဟာလံကိုအရင်နှုတ်ဆေးအရင်ကုအဲ့ဒါအရေးကြီးပါတယ်အရေးကြီးဆုံးအရာပါပဲနောက်ဥပမာက ဥကောင်းမီးလောင်ခံရတဲ့ပုဂ္ဂိုလ်ဟာမီးကိုအရင်ညှိမ့်ဖို့အရေးအကြီးဆုံးပါပဲတဲ့အဲ့ဒီလိုပါပဲတဲ့လူတွေရောနတ်တွေရောဗြဟ္မာတွေရောအရေးအကြီးဆုံးအရာကိုမြတ်စွာဘုရားကအမိန့်ရှိတော်မူတယ်။ဘာပယ်ရှားဖို့အရေးအကြီးဆုံးလဲ။သက်ကာယဒိဋ္ဌိကိုပယ်ရှားဖို့အရေးအကြီးဆုံးပဲ။ဘာလုပ်ပြီးတော့သက်ကာယဒိဋ္ဌိကိုပယ်ရှားရမှာလဲဆိုတော့ တတိပဋ္ဌာန်တရားကိုအားထုတ်ပြီးတော့ပယ်ရှားရမယ်တတိပဋ္ဌာန်တရားဘယ်နှပါးရှိတုံယောဂီတို့အရင်နေ့တွေကဥတုဇနာကရော ဥပညာသာမိကရောတတိပဋ္ဌာန်นี่ဟောမသွားဘူးလားတတိပဋ္ဌာန်၄ပါးအကြောင်း ရှင်းပြမသွားဘူးလားအဲရှင်းပြသွားပြီဆိုတော့တတိပဋ္ဌာန်တရား၄ပါးအကြောင်းတော့ရှင်းမပြတော့ဘူး ဒါပေမဲ့တော့တတိပဋ္ဌာန်တရား၄ပါးလေးကိုတော့ပြောပြကြအောင်။ဘာတွေတော့နံပါတ်1တတိပဋ္ဌာန်ကကာယ ानु ပတနာတတိပဋ္ဌာန်နံပါတ်2ကနံပါတ်3ကနံပါတ်4ကကဲယောဂီအားလုံးပြောနိုင်အောင် လုပ်နော်တချို့ယောဂီတွေကသုံးမစားလို့သူတို့မဝလို့အားမရှိလို့မဖြေကြတာလားတော့မပြောရဘူး ဆွန်လဲဝအောင်ကတ်ထားတာပဲအဲ့တော့ဒီတတိပဋ္ဌာန်၄ပါးကိုမိမိစိတ်ထဲမှာသိလိုက်တယ်ဆိုလို့ရှိရင်တော့မနောကံကုသိုလ်ဖြစ်တာပေါ့နှုတ်ကအတန်ထွက်ပြီးတော့တတိပဋ္ဌာန်၄ပါးကိုဆိုလိုက်တဲ့ဆိုရင်ဝစီကံကုသိုလ်ဖြစ်တယ်တချို့ပုဂ္ဂိုလ်ကရေးမှတ်တယ်ဆိုလို့ရှိရင်တော့ဒါကာယကံကုသိုလ်ဖြစ်တာပေါ့အဲ့တော့တတိပဋ္ဌာန်၄ပါးကိုအိမ်ပြန်သွားလို့ရှိရင်တော့ပါတော့မှတ်သွားကြခဏိဒါရမဆယ်မိုင်ကုန်းဒေါစကံရိတ်တာသွားပြီးတော့အားထုတ်တယ်ခါညောင်းတယ် အဲပင်မနဲ့အိတ်တင်ငိုက်တယ်ဒါလောက်နဲ့ပြီးသွားလို့မဖြစ်ဘူးအဲတတိပဋ္ဌာန်၄ပါးပါတော့အောင်လုပ်နံပါတ်1တတိပဋ္ဌာန်ပါလေနံပါတ်2နံပါတ်3ကနံပါတ်4ကတတိပဋ္ဌာန်၄ပါးအာထုတ်ရမယ်တက္ကာယဒိဋ္ဌိဖယ်ရှားဖို့ရာအတွက် သက်ကာယဒိဋ္ဌိကပယ်ရှားဖို့ဘာလို့ဒီလောက်ထိအောင်မြတ်စွာဘုရားအရေးတကြီးပြောရတာလဲဆိုတော့သက်ကာယဒိဋ္ဌိမပယ်ရှားသေးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကအကုသိုလ်မျိုးစုံ လုပ်မယ်ဒုစရိုက်မျိုးစုံလုပ်မယ်ဒုစရိုက်မျိုးစုံလုပ်ပြီးတော့ငရဲရောက်မယ်တိရစ္ဆာန်ရောက်မယ်ကြိတ်တာဖြစ်မယ်အတုရကယ်ဖြစ်မယ်ငရဲဆိုတာအမတန်ဆင်းရဲတယ်ငရဲဆင်းရဲကိုကိုအောင်ပြောလို့မပြနိုင်လောက်အောင်မဆင်းရဲတယ် တိရစ္ဆာန်လည်းထုံနည်း၎င်းမှာပဲပြိတ္တာသူတကယ်လည်းထုံနည်း၎င်းပဲအမတန်ဆင်းရဲတယ်အဲ့ဒီဆင်းရဲတဲ့ဘဝတွေကိုရောက်သွားနိုင်တယ်အပယ်လေးပါးရောက်သွားနိုင်တယ်အပယ်တကားကြီးအမြဲပွင့်နေတယ်တက္ကာယဒိဋ္ဌိမကွာသေးဘူးဆိုရင်တက္ကာယဒိဋ္ဌိကွာသွားမှတက္ကာယဒိဋ္ဌိပယ်မှတက္ကာယဒိဋ္ဌိပြုတ်သွားမှအပေတကားကပိတ်နိုင်တာတဲ့ဒါကြောင့်အပေတကားပိတ်စေခြင်းနဲ့မြတ်စွာဘုရားက အပေတကပိတ်စေခြင်းနဲ့အတွက်တက္ကာယဒိဋ္ဌိပယ်ဖို့ဟာအရေးအကြီးဆုံးပဲတတိပဋ္ဌာန်၄ပါးနဲ့ပယ်ရမယ်ဒီနေရာမှာမဟာသီဆရာတော်ဘုရားကြီးကဝါရတစ်ခုကိုသူကထုတ်ဖော်ပြီးတော့မိန့်တော်မူပါတယ်ဘာလဲဆိုတော့အဲ့ဒီဝါရတစ်ခုကဗမာပြည်မှာတော်တော်များများပြန့်နေတယ်ဒီပါတယ် အဲ့ဒီဝါဒကိုဒီတရားနာနေကြတဲ့အခုယောဂီတွေတဲကနာဘူးတဲ့သူတွေပါပါလိမ့်မယ်တချို့လဲကိုကိုယ်တိုင်လဲပြောရင်ပြောဘူးလိမ့်မယ်တချို့လဲတဆင်ကြားရင်ကြားဘူးလိမ့်ဘာလဲဆိုတော့မြန်မာနိုင်ငံမှာဒီတရားနဲ့ပတ်သက်လို့ဝါဒတစ်ခုရှိတရားအထုတ်မယ်ဆိုလို့ရှိရင်တဲ့ဒိဋ္ဌိကိုအရင်ဖြုတ်လိုက်ပါဦးတဲ့ဒိဋ္ဌိမဖြုတ်ဖဲနဲ့ ဒိဋ္ဌိတန်လန်းနဲ့ဝိပဿနာအလုပ်အာမထုတ်ကောင်းပါဘူးတတိပဋ္ဌာန်အလုပ်အာမထုတ်ကောင်းပါဘူးတဲ့ဝိပဿနာနဲ့တတိပဋ္ဌာန်ဆိုတာအတူတူပါပဲဝိပဿနာလည်းတတိပဋ္ဌာန်ပဲတတိပဋ္ဌာန်လည်းဝိပဿနာအတူတူပဲသူကစကလုံးသာကွဲတဲ့အတိပ္ပယ်ကအတူတူပါပဲလောက်ရက်ကအတူတူပါပဲအဲတော့ဒိဋ္ဌိမဖြုတ်ဖဲနဲ့ဝိပဿနာအလုပ်အာမထုတ်ကောင်းဘူးဒိဋ္ဌိမဖြုတ်ဖဲနဲ့တတိပဋ္ဌာန်အလုပ်အာမထုတ်ကောင်းဘူးတတိပဋ္ဌာန်အာထုတ်ခြင်းဝိပဿနာအာထုတ်ခြင်း ဒိဋ္ဌိကိုအရင်ဖြုတ်ပါလို့ပြောနေတဲ့ဝါဒတခုဗမာပြည်မှာရှိယောဂီတွေကြားဘူးလားကြားဘူးမှာပါအဲ့ဒီဝါဒဟာမြတ်စွာဘုရားရဲ့ဝါဒနဲ့ကြိုက်သလားမကြိုက်ဘူးလားမြတ်စွာဘုရားရဲ့အလိုတော်ကြသလားမကြဘူးလားဆိုတာစဉ်းစားကြဖို့အရေးကြီးပါတယ်တဲ့မာသီဆရာတော်ဘုရားကြီးကအခုမြတ်စွာဘုရားမိန့်တော်မူတဲ့စကားကိုပဲ ယောဂီတွေသိထားပြီပဲတက္ကာယဒိဋ္ဌိပယ်ရှားဖို့ရာတတိပဋ္ဌာန်၄ပါးကိုအာထုတ်ပြီးတော့တတိပဋ္ဌာန်တရား၄ပါးကိုအာထုတ်ပြီးတော့ပယ်ရှားရမယ်ဟောတက္ကာယဒိဋ္ဌိကို အရင်ပယ်ရမှာလားတတိပဋ္ဌာန်တရားကို အရင်အာထုတ်ရမှာလားတတိပဋ္ဌာန်တရားကို အာထုတ်မှဘာဖြစ်မလဲတက္ကာယဒိဋ္ဌိကင်းသွားမယ် ဒိဋ္ဌိပြုတ်သွားမယ်တက္ကာယဒိဋ္ဌိဆိုတဲ့သကလုံးနဲ့အတ္တဒိဋ္ဌိဆိုတဲ့သကလုံးနဲ့အတူတူပါပဲဘယ်သကလုံးနဲ့ဘယ်သကလုံးနဲ့တူတော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဩအလွယ်ပြောလို့ရှိရင်တော့ဒိဋ္ဌိတဲ့ဒီလိုလေးပဲအလွယ်ပြောတယ်အတ္တတွေတက္ကာယတွေဖြုတ်ပြီးတော့ပြောရတယ်အဲဒိဋ္ဌိမဖြုတ်ဘဲနဲ့ဝိပဿနာ အာမထုတ်ကောင်းမှုဆိုတဲ့ဝါဒဒိဋ္ဌိမဖြုတ်ဘဲနဲ့တတိပဌာအာမထုတ်ကောင်းမှုဆိုတဲ့ဝါဒ ဒိဋ္ဌိဖြုတ်ပြီးမှတတိပဋ္ဌာန်ကိုအားထုတ်ရမယ်ဝိပဿနာကိုအားထုတ်ရမယ်ဆိုတဲ့ဝါဒတွေဘုရားရဲ့အလိုတော်နဲ့မညီဘုရားရဲ့အလိုတော်မကြဘုရားရဲ့ဝါဒမဟုတ်ဘူးဆိုတာအခုယောဂီတွေသိရပြီမာစီဆရာတော်ဘုရားကြီးကအမတန်မှကျေးဇူးတင်စရာကောင်းပါတယ်မာစီဆရာတော်ဘုရားကြီးဆိုတာအမတန်မှစာတတ်တဲ့ပုဂ္ဂိုလ်ကြီးပါပဲပိဋကစာပေတွေဘုရားဟောစကားတွေကို အမတန်မှသူကကျွမ်းကျင်တယ်ကြည်ပြွန်းတယ်အမတန်မှနှမ်းဆက်တယ် အမတမ်းမှနဲ့နဲ့ရှိုင်းရှိုင်းနဲ့သိတယ်အဲ့ဒီလိုပရိယဘက်ကကျွမ်းကျင်တယ်လို့ပฏิဘက်ကပฏิဘဘက်ကလည်းအမတမ်းမှကျွမ်းကျင်ပါတယ်မာစီဆရာတော်ဘုရားကြီးကပရိယလည်းပြည့်စုံတယ်ပฏิပတ်လည်းပြည့်စုံတယ်ပရိယပฏิပတ်စွဲဆုံးပုဂ္ဂိုလ်ကြီးပါပဲအမတန်မှလေးစားစရာကြီးညိုစရာအားကိုးစရာ ကောင်းပါတယ်မြန်မာနိုင်ငံမှာအဲ့လိုဆရာတော်ဖျားကြီးတဥပေါ်ပေါက်လာတာဟာမြန်မာနိုင်ငံသူနိုင်ငံသားတွေအတွက်သာမက ပြည်ပကနိုင်ငံသူနိုင်ငံသားတွေအမတန်အားကိုးရပါတယ်အမတန်မှမာသီဆရာတော်ဘုရားကြီးကိုအမိပြုပြီးတော့တရားအသိဉာဏ်နေမြန်မာနိုင်ငံမှာလည်းအများကြီးရသွားကြမြန်မာနိုင်ငံသူနိုင်ငံသားတွေပြည်ပကဆိုလို့ရှိရင်အနှံပြပဲအရှိတိုင်းရောအနောက်တိုင်းရောစုံနေတာပဲသူဟောပြတဲ့သူညွှန်ပြတဲ့တရားတွေကိုအားထုတ်ကြလို့တရားအသိဉာဏ်တွေရသွားကြတာအဲလိုမာစီဆရာတော်ဘုရားကြီးအမတန်ကျေးဇူးတင်စရာကောင်း ဆရာတော်ဘုရားကြီးကသူကပုဂ္ဂိုလ်ကြီးနဲ့တော့သူကမပြောပါဘူးသူကဓမ္မဒိဋ္ဌံသဘောနဲ့တော့သူကပြောတယ်ဒါတော့မှားနေတာပဲဘုရားလူတော်အကြမကြဘူးဟောဒါတော့မှန်တယ်ဒါဘုရားလူတော်အတိုင်းပဲမှန်တယ်တိအဲဘုရားလူတော်ကြတယ်မှန်ကန်တယ်ဘုရားဝါဒပဲအဲ့လိုသူကတတ္တိရှိရှိမာသီဆရာတော်ဘုရားကြီးကပြောတယ်မပြောဘူးဆိုလို့ရှိရင် ရောင်ဝပြီးတော့ဒီကရဲဟိုဟာမှန်တယ်လို့လို့ဒီဟာမှန်တယ်လို့လို့နဲ့ထင်းနေကြမှာကိုအမှားတော့လိုက်နေကြမှာ ရောင်ဝါးဝါဖြစ်နေကြမှာ။အော်မာစီဆရာတော်ဘုရားကြီးအဲ့လိုရောင်ဝါးဝါလည်းမဖြစ်စေခြင်း။အမှားကိုအမှားတိုင်းသိစေခြင်းနဲ့အမှန်ကိုအမှန်တိုင်းသိစေခြင်း။အဲမာစီဆရာတော်ဘုရားကြီးအဲ့လိုဘုရားဟောထားတဲ့စကားတော်ကိုထောက်ပြပြီးတော့အဲ့ဒီဝါဒတွေကမှားတယ်တဲ့အဲ့ဒီလိုမာစီဆရာတော်ဘုရားကြီးအမင်းရှိခဲ့။ဒီတော့ယောဂီတွေအခုသက်ကာယဒိဋ္ဌိပယ်ရှားဖို့ရာအတွက်ဒီတတိပဋ္ဌာန်တရားကိုအားထုတ်ရတယ်။ တတိပဋ္ဌာန်တရားယောဂီဒီထဲမှာဆိုလို့ရှိရင်ပဏိတာရမှာဆယ်မိုင်ကုန်းဒေါစကန်ဤသာရောက်လာပြီထိုင်မှတ်တဲ့အချိန်မှတ်ရတယ်ဈဉ္ညာလျှောက်မှတ်တဲ့အချိန်မှတ်ရတယ်ထိုင်ရင်ဈဉ္ညာလျှောက်ချိန်မှတပတ်ကြမ်းတဲ့အချိန်လေးမှတ်ရတယ်ကဲထိုင်တဲ့အခါမှာဆိုရင်တော့ယောဂီတွေဘာတွေမှတ်ကြတော့ဖောင်းနေပိန်နေဒါကတော့မူရင်းအာယုံပဲသူကတော့ဖောင်းနေပိန်နေမှတ်ရတယ်ဖောင်းနေပိန်နေမှတ်တယ်နောက်ပြီးတော့ဘာတွေမှတ်သေးတော့ နာရာကျင်နာတွေထိုင်ကလေးကယောဂီတွေတကြံအတွင်းရက်ကလေးကလည်းနည်းနည်းဆိုတော့ထိုင်လိုက်ပြီဆိုလို့ရှိရင်ဟိုနာကပူတယ်ဒီနာနာတယ်ကျင်တယ်ထုံတယ်သုံးနေတာပါပဲဝေဒနာတွေနဲ့နှပန်းလုံးနေကြရတာတတ္တိမရှိတဲ့သူဆိုလို့ရှိရင်တော့ဒါဒီနေရာထဲမှာသူတို့ကကြောက်လန့်သွားတာပဲတရားကိုကြောက်သွားတာတတ္တိရှိတဲ့ပုဂ္ဂိုလ်ကတော့မကြောက်ပါဘူးအဲဝေဒနာတွေလည်းမှတ်ရတယ်နောက်ပြီးတော့ဘာတွေမှတ်ရသေးတော့ စိတ်ပြန်လွင့်တာလည်းမှတ်ရတာပေါ့ဟုတ်တာပေါ့စကားစဆိုရင်စိတ်ကလွင့်တာပဲအဲ့လွင့်တဲ့စိတ်ကလေးလည်းလွင့်တယ်လွင့်တယ်မှတ်ရတယ်ဒါလည်းတတိပဋ္ဌာန်ပဲနောက်ပြီးတော့ဘာတွေမှတ်သေးတော့ထိုင်ရင်ထိုင်ပြီးတော့မှတ်တဲ့အခါမှာဟမ်ကြားတာတွေလည်းမှတ်ရတယ်နော်ကြားတာတွေလည်းမှတ်ရအစုံပါပဲအဲ့ဒီမှတ်တာတွေကဘာလို့ဆိုလို့ရှိရင်တတိပဋ္ဌာန်ပဲအဲ့ဒီလိုတတိပဋ္ဌာန်လို့မှတ်နေလို့ရှိရင်ဘာကွာသွားမလဲ သက်ကာယဒိဋ္ဌိကွာသွားမယ်ဒီတော့သက်ကာယဒိဋ္ဌိဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုနားလည်အောင်ပြောကြအောင်စို့သက်ကာယဆိုတဲ့စကားလုံးကတခုဒိဋ္ဌိကတခုနှစ်ခုပေါင်းထားတယ်သက်ကာယဆိုတဲ့စကားလုံးမှာလည်းပဲတဆိုတဲ့စကားလုံးကတခုကာယဆိုတဲ့စကားလုံးကတခုနှစ်ခုပေါင်းထားတယ်တဆိုတဲ့စကားလုံးရဲ့မူရင်းစကားလုံးကတန်တာဆိုတဲ့စကားလုံးကလာတယ် တန်တကာယတန်တဆိုတာထင်ရှားရှိတယ်ကာယဆိုတာယုတ်နာအပေါင်းတဲ့သက်ကာယကိုပြန်ပြီးနှစ်ခုလုံးပေါင်းပြီးတော့ပြောလို့ရှိရင်ထင်ရှားရှိတဲ့ယုတ်နာအပေါင်းတဲ့သက်ကာယဆိုတာဘာလို့ထင်ရှားရှိတဲ့ယုတ်နာအပေါင်းဆိုတာယောဂီတို့ ဖောင်းတယ်လို့မှတ်တယ်အဲ့ဒီထဲမှာ ထင်ရှားရှိတာကိုသေချာကြည့်ကြည့်ဖောင်းတယ်လို့မှတ်တယ်1 byte ဖောင်းစားကနေပြီးတော့ဖောင်းဆုံးတိုင်အောင်1 byte ကတရွေ့ရွေ့တရွေ့ရွေ့နဲ့ဖောင်းတက်သွားတယ်လှုပ်ရှားတယ်တွန်းကန်တယ်ဟောအဲ့ဒီဟာတွေတွေ့ရတယ်ယောဂီတွေမတွေ့ရဘူးလားတောင်တင်းတယ်လှုပ်ရှားတယ်ရွေ့သွားတယ်အဲ့ဒီသဘောလေးတွေတွေ့ရတယ်အဲ့ဒီဟာလေးကိုမှတ်သိနေတာလေးလေယောဂီတွေမှာမရှိဘူးလားရှိတယ် ဖောင်းတယ်လို့မှတ်တဲ့အခါမှာတောင်တင်းလှုပ်ရှားတဲ့သဘောလေးရှိတယ်အဲ့ဒါအမှတ်ခံအာယုံမှတ်နေတဲ့စိတ်ကလေးမရှိဘူးလားဟောဘာပဲရှိလဲဖောင်းတယ်လို့မှတ်တဲ့အခါမှာဖောင်းနာရဲ့ဖောင်းနာလေးကိုမှတ်နေတာလေးရဲ့ဒါပဲရှိတာပဲအဲ့ဒီအချိန်မှာဒေါ်ဖြူတို့ဟောဥဖြူတို့ပါရလားယောက်ျားရောပါရလားမိန်းမရောပါရလားအတ္တကောင်သူပဲငါပဲဆိုတဲ့ တတ္တဝါတွေရောပါရဲ့လားတကယ်ရှိနေတာလေးကဘာလဲဖောင်းနေဖောင်းတာလေးကိုမှတ်နေတယ်ဖောင်းတယ်ဆိုတာတရွေ့နဲ့လှုပ်ရှားတက်သွားတယ်ဒါဝါရောရုပ်ခေါ်တာပေါ့ရုပ်တရားအဲ့ဒါလေးကိုမှတ်နေတာလေးကနန္တရားမှတ်နေတာလေးကသိတတ်တာကိုသိတတ်တာကနံမသိတတ်တာကယုတ်အဲ့တော့ဖောင်းတာလေးကယုတ်ဖောင်းတာလေးကိုမှတ်နေတာလေးကနံတကယ်ရှိနေတာဘာလဲယောဂီတို့ တကယ်ထင်ရှားရှိတယ်ကယုတ်နဲ့နာမယ်အဲ့ဒါကိုအဲ့ဒီလိုဝိပဿနာတတိဝိပဿနာအတိမရှိတဲ့သူတွေကတော့ဩဖောင်းနေတာလေယောက်ျားပဲမိန်းမပဲမှတ်နေတာလေးကလည်းငါလေးကမှတ်နေတယ်အဲ့ဒီလို तू ကပုဂ္ဂိုလ်တ attva तू ငါယောက်ျားမိန်းမအနေနဲ့ထင်လိုက်တယ်အဲ့ဒီလိုထင်တာကတကယ်အရှိကိုထင်တာလားမရှိတာကိုထင်တာလားအထင်မှန်လားအထင်မှားလား အထင်မှားကိုဒိဋ္ဌိလို့ခေါ်တယ်အထင်မှားကိုဘာလို့ခေါ်တော့အထင်မှားအမြင်မှားကိုဒိဋ္ဌိလို့ခေါ်တယ်ဥပမာသွားတယ်လို့ဆိုပါစို့သွားတယ်ဆိုလို့ရှိရင်သွားခြင်းနဲ့စိတ်ကလေးဖြစ်တယ်သွားခြင်းနဲ့စိတ်ကလေးကြောင့်ဘယ်လန်းတယ်ဆိုရင်လည်းဘယ်လန်းတာပေါ့အဲ့ဒီဘယ်လန်းတာကိုမှတ်တယ်ဘယ်လန်းတယ်လို့မှတ်တဲ့စိတ်ကလေးရှိတယ်ဟောဘယ်လန်းနေတဲ့ခြေရောက်ကြီးကရုပ်လားနာလား သူကမသိတတ်ဘူးလေခြေတော်ကြီးကသိမှမသိတတ်တာပဲအဲ့ဒီခြေတော်ကြီးကယုတ်တဲ့ဘယ်လန်းတယ်လို့မှတ်နေတဲ့စိတ်ကလေးကနာဟောဘယ်လန်းတယ်လို့မှတ်တဲ့အခါမှာဘာရဲ့ဘာရဲ့ပဲရှိလေယုတ်နဲ့နံပဲရှိတယ်အဲ့ဒါကိုငါကလှမ်းတယ်ငါကမှတ်တယ်လို့ထင်လိုက်ရင်အဲ့ဒီအထင်ကမှန်သလားမှားသလားမှားသွားပြီအဲ့ဒီမှားတဲ့အထင်ပျောက်ဖို့ရာဆိုတာကဩမှတ်တဲ့အခိုက်မှာ ငါတို့ချစ်လန်းနေတဲ့ခြေထောက်ရဲ့လှုပ်ရှားမှုရဲ့အဲ့ဒီမှတ်တာလေးရဲ့ဩမှတ်ခံရတာရဲ့မှတ်တာရဲ့ဒီနှစ်ခုပဲရှိတာပဲလို့ယောဂီကသိမြင်လိုက်ရင်နားလည်လိုက်အဲ့ဒီအမြင်မှားကြီးပျောက်သွားပြီတက်ကာယဒိဋ္ဌိကွာသွားပြီအဲ့တော့မှတ်တိုင်းမှတ်တိုင်းရုပ်နဲ့နာမ်ကိုမြင်ရင်မှတ်ခံရတဲ့အာယုံလေးရဲ့မှတ်တဲ့စိတ်ကလေးရဲ့ဒါပဲရှိတာပဲလို့သိနားလည်လိုက်ရင်ဘာကွာသွားလဲ တက္ကာယဒိဋ္ဌိကွာသွားတယ်ဒီတော့တက္ကာယဒိဋ္ဌိကွာခြင်းယောဂီတွေကြောင်းနေဆောက်လူယုံနဲ့တက္ကာယဒိဋ္ဌိကွာနိုင်မလားကြောင်းနေဆောက်ဖရားတွေတဲဖရားတွေတဲုံနဲ့ဟောတက္ကာယဒိဋ္ဌိကွာနိုင်မလားအဲဖရားတွေဘယ်လောက်ပဲထီတင်ထီတင်ပေါ့လေတက္ကာယဒိဋ္ဌိမကွာနိုင်ဘူးတဲ့ တခါ၈ပါးသီလတွေစောက်တည်၁၀ပါးသီလတွေစောက်တည်၅ပါးသီလတွေစောက်တည်၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလတွေစောက်တည်နေုံနဲ့ကောတက္ကရာဒိဋ္ဌိကွာနိုင်မလားမကွာနိုင်ဘူးတဲ့သမထဇံလို့ခေါ်ပါတယ်မေတ္တာပို့တယ်ဘုရားဂုဏ်တော်တွေအာယုံပြုတယ်အဲ့ဒီကတဆင့်တက်ပြီးတော့ဇံနေရမှာပေါ့လေသမထဇံနေရတယ်မြေရှိုးမိုးပြန်စကိုးပင်ရင်နေရ အဲ့ဒီလိုဇန်တရားတွေရယုံနဲ့ကောတဲ့အဲ့ဒီဇန်တရားတွေကတက္ကာယဒိဋ္ဌိကွာအောင်လုပ်နိုင်ရလားမလုံနိုင်ဘူးတက္ကာယဒိဋ္ဌိကွာခြင်းရင်တော့ဟောဒီယောဂီတွေအခုဒီမှာမှတ်ရသလိုပဲပေါ်လာသမျှအာရုံတွေကိုမလွတ်တမ်းမှတ်နေရင်တတိပဋ္ဌာန်၄ပါးနဲ့မှတ်နေလို့ရှိရင်အဲအဲ့ဒါတက္ကာယဒိဋ္ဌိကွာတာပဲတက္ကာယဒိဋ္ဌိတစ်ခါမှတ်နိုင်လို့ရှိရင်တစ်ခါကွာတယ်နှစ်ခါမှတ်နိုင်လို့ရှိရင်နှစ်ခါကွာတယ်အခါခါမှတ်နိုင်တော့အခါခါကွာတာပေါ့အဲ့ဒီတက္ကာယဒိဋ္ဌိက ရုပ်နဲ့နာမ်ကိုခွဲခြားသိမြင်တဲ့နာမရူပပြိစေတာဉာဏ်ဖြစ်သွားရင်တက္ကရာဒိဋ္ဌိကွာသွားပြီတဲ့အဲ့တော့တက္ကရာဒိဋ္ဌိကွာခြင်းရင်ဘာလုပ်ရမလဲတတိပဋ္ဌာန်မှတ်ရမယ်တက္ကရာဒိဋ္ဌိကွာခြင်းဘာလုပ်ရမလို့တတိပဋ္ဌာန်မှတ်ရမယ်တဲ့တက္ကရာဒိဋ္ဌိသူကရုပ်နာမြင်တဲ့အခိုက်ဆိုလို့ရှိရင်တော့ ခဏပေါ့လေတပွဲတို့တခဏပဲသူကကင်းတာအဲ့ဒီတက္ကာယဒိဋ္ဌိအမြင့်ပြတ်ကင်းတာဒီအကုန်လုံးပြုတ်သွားတော့တယ်အဲ့ဒီတက္ကာယဒိဋ္ဌိပြုတ်သွားပြီဆိုလို့ရှိရင်တော့ပြုတ်တော့သောတာပန်ဖြစ်မှာတဲ့ယောဂီဒီအတိုင်းပဲဆက်မှလို့ရှိရင်ရုပ်နဲ့နာမ်ကိုကွဲပြားပြီးတော့သိလာတယ်အဲ့ဒီကတဆင့်တတိသမารိတွေအားကောင်းလာလို့ရှိရင်အကြောင်းကြောင့်အကျိုးတွေဖြစ်နေတာပဲဆိုတာသိလာတယ် အဲ့ဒီကတစင်တတိသမารိဉာဏ်ဤအကောင်းလာပြီဆိုလို့ရှိရင်ဟောပေါ်ပြီးပြောက်ဖြစ်ပြီးပြက်မမြဲတဲ့အနိစ္စတရားပဲဒုက္ခတရားပဲအဆိုးမရတဲ့အနတ္တတရားပဲအဲ့ဒါတွေမြင်လာတယ်အဖြစ်အပျက်တွေမြင်လာတယ်အဖြစ်အပျက်ဉာဏ်သိတဲ့ဉာဏ်ကထက်သန်လာလို့ရှိရင်အဖြစ်မမြင်တော့အပြက်မမြင်တော့တယ်သူကအံ့ဩစရာလည်းကောင်းတယ်အဖြစ်ဆိုတာမတွေ့ရတော့အပြက်တွေရွတွေ့နေရတယ်အဲ့ဒီညာရောက်သွားလို့ရှိရင်လက်ဆိုတာလည်းမရှိတော့ဘူးခြေတော့ဆိုတာလည်းမရှိတော့ဘူးဘယ်လနဲ့ညာလနဲ့မှတ်လို့ရင်ခြေတော့ဆိုတာလည်းမတွေ့ရဘူး ဝမ်းပိုက်မှတ်တယ်ဆိုရင်ဝမ်းပိုက်ကြီးကလည်းမတွေ့ရတော့ဘူးသဘောလေးတွေပဲခါတယ်အဲ့ဒီသဘောလေးကလည်းအမတန်အပြက်ကပျောက်ပျောက်ပျောက်ပျောက်သွားတာအမတန်မြန်တာပဲတရည်တရည်နဲ့အမတန်မြန်တာပဲအဲ့တော့တွေ့လာတဲ့မြတ်အကုန်အပြဲကြီးတယ်သူကမြင်လာအဲ့ဒီကတဆင့်တက်သွားလို့ရှိရင်ကြောက်စရာဩဖြစ်လာတဲ့မြတ်ဟာလေအကုန်ပြက်တာပဲအမတန်ကြောက်စရာကောင်းတာပဲကြောက်စရာအနေနဲ့မြင်လာအဲ့ဒီကတဆင့်တက်သွားလို့ရှိရင်တော့သူအပြစ်တွေမြင်လာတာပွာရီနဝညာနောက်ကျငင်းငွေလာတယ် ညီငွေလာတော့လွတ်ချင်လာတယ်လွတ်ချင်လာတော့လွတ်အောင်ကြိုးစားတယ်လွတ်အောင်ကြိုးစားပြီးမှတ်တဲ့အခါတော့အဲအနိစ္စဒုက္ခအနတ္တမမျက်စိရဲ့သဘောတွေထပ်ပြီးမြင်လာတယ်အဲ့ဒီကမြင်လာတဲ့အခါတော့သူကသင်္ခါရုပ္ပခါခေါ်တာပေါ့သင်္ခါရတွေအပေါ်မှာကြောင်းရမဆက်ရပဲနဲ့သူကအေးစေးသေးလေးမှတ်နိုင်တဲ့အနေထားရောက်လာတယ်ဉာဏ်ကြီးပြည့်စုံသွားရင်တော့အဲသောတာပတ္တိမေသောတာပတ္တိဖို့ဆိုတာအငိမ့်တဲ့နိဗ္ဗာန်ကိုမြင်ပြီးတော့မှားတဲ့အာယုံမှတ်စိတ်တွေချုပ်သုံးသွားတဲ့နိဗ္ဗာန်ကိုမြင်သွားတဲ့ အခါရောက်လို့ရှိရင်တော့အဲ့မှာသောတာပတ္တိမေသောတာပတ္တိဖို့ရောက်သွားပြီအဲ့ဒီလိုနိဗ္ဗာန်ကိုမြင်သွားပြီဆိုရင်တော့သူကတက္ကာယဒိဋ္ဌိအကုန်လုံးပြုတ်သွားတော့တယ်အဲ့ဒီတက္ကာယဒိဋ္ဌိပြုတ်သွားပြီဆိုလို့ရှိရင်တော့အပယ်လေးပါးကိုမကြနိုင်တော့ဘူးငရဲလည်းမရောက်တော့ဘူးတိရိစ္ဆာန်လည်းမဖြစ်တော့ဘူးပြိတ္တာလည်းမဖြစ်တော့ဘူးအတုတကယ်လည်းမဖြစ်တော့ဘူးတက္ကာယဒိဋ္ဌိကင်းသွားလို့ရှိရင်အပယ်လေးပါးရောက်စေနိုင်တဲ့ဒုစရိုက်မှုမျိုးတွေမလောက်တော့ဘူးသူကအရင်ကလောက်ခဲ့တဲ့ အပယ်ရောက်စေနိုင်တဲ့အကုသိုလ်ကံတွေကလည်းပဲအကျိုးလုံးဝမပေးတော့ဘူးအဲဒီခုနနိဗ္ဗာန်မြင်လို့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်ဒါကြောင့်မို့သူကငရဲလည်းမကြတော့ဘူးတိရစ္ဆာန်လည်းမဖြစ်တော့ဘူးပြိတ္တာလည်းမဖြစ်တော့ဘူးအတုတကယ်လည်းမဖြစ်တော့ဘူးငရဲဆင်းရဲတွေအဲ့ဒီသောတာပန်ဖြစ်သွားပြီတက္ကရာဒိဋ္ဌိအကုန်လုံးပြုတ်သွားပြီဆိုရင်ရဲဆင်းရဲမခံစားရတော့ဘူးသူတိရစ္ဆာန်ဆင်းရဲလည်းမခံစားရတော့ပြိတ္တာဆင်းရဲလည်းမခံစားရတော့အတုတကယ်ဆင်းရဲလည်းမခံစားရတော့ဒီဆင်းရဲတယ်မလားဆိုတော့မဟုတ်ဘူးလူဘဝနတ်ဘဝသူရောက်တယ် လူဘဝနတ်ဘဝရောက်တဲ့အခါတော့အဲ့ဒီသောတာပန်ကအစင်တန်းမြင့်တဲ့လူဖြစ်တယ်အစင်တန်းမြင့်တဲ့နတ်ဖြစ်တယ်အစင်တန်းနှိမ့်တဲ့လူအစင်တန်းနှိမ့်တဲ့နတ်မဖြစ်ဘူးသူကအစင်တန်းမြင့်တဲ့လူနတ်ဖြစ်ဖြစ်အဲ့ဒီလူနတ်ဘဝမှာလည်းပဲအလွန်ဆုံးသူကခုနှစ်ဘဝပဲဖြစ်တယ်ခုနှစ်ဘဝတဲ့လွန်ပြီးတွေ့ရမယ်။အိုရာဆင်းရဲတွေနားရဲဆင်းရဲသိရဲဆင်းရဲတွေဒီဆင်းရဲတွေဘာမှသူကမခံစားရတော့ဘူး။အဲ့ခုနှစ်ဘဝအတွင်းမှာပဲသူခုနှစ်ခုမြောက်ဘဝမှာပဲသူယဟနာဖြစ်ပြီးတော့ဒုက္ခခတ်သိအကုန်လုံးချုပ်ငြိမ့်သွားတယ်။ဒါကြောင့် အဲ့ဒီတက္ကရာဒိဋ္ဌိအဲပယ်ဖို့ရာအမတန်မှအဲအရေးကြီးတယ်တဲ့တက္ကရာဒိဋ္ဌိပယ်ရှားလိုက်လို့ရှိရင်အကျိုးတွေကအမတန်များတာပဲဒါကြောင့်အဲ့ဒီတက္ကရာဒိဋ္ဌိပယ်ရှားဖို့ရာအတွက်တတိပဋ္ဌာန်တရား၄ပါးကိုမှတ်ရမယ်တတိပဋ္ဌာန်တရား၄ပါးမှတ်လို့ရှိရင်တက္ကရာဒိဋ္ဌိလည်းကင်းသွားတယ်ယုံနာနေလဲမြင်တယ်အကြောင်းအကျိုးတွေလဲမြင်တယ်ခုနအဖြစ်အပျက်တွေလဲမြင်တယ်အပျက်တွေလဲမြင်တယ်တဆင့်တဆင့်တက်သွားလို့ချင်းမဲ့လေးပါးလဲရတယ်ဖူးလေးပါးလဲရတယ်နိဗ္ဗာန်လဲရတယ် သောတာပန်ဖြစ်ခြင်းဒီတတိပဋ္ဌာန်၄ပါးပဲမှတ်ရတယ်တက္ကရာကံဖြစ်ခြင်းလည်းဒီတတိပဋ္ဌာန်၄ပါးပဲမှတ်ရတယ်အနာဂံဖြစ်ခြင်းလည်းပဲဒီတတိပဋ္ဌာန်၄ပါးပဲမှတ်ရတယ်ယဟနာဖြစ်ခြင်းလည်းဒီတတိပဋ္ဌာန်၄ပါးပဲမှတ်ရတယ်ပစ္စေကဗုဒ္ဓဆိုတာရှိအဲပစ္စေကဗုဒ္ဓဆိုတာသူကဖယငယ်လို့ခေါ်ကြတာပေါ့လေသူကသစ္စာလေးပါးသူကိုယ်တိုင်သူညာစွမ်းနဲ့သူသိဒါပေမဲ့တခြားပုဂ္ဂိုလ်တွေသိအောင်လို့သူကပြန်ပြီးတော့ပြောပြနိုင်တဲ့အစွမ်းတတ္တိမရှိဘူးတဲ့ပြန်ဟောပြတတ်တဲ့အစွမ်းတတ္တိမရှိသူတော့သိ ဥပမာအားဖြင့်ပြောတယ်အာအိမ်မက်မက်ပြီဆိုလို့ရှိရင်အိမ်မက်မက်တာပြန်ပြီးတော့ပြောမပြတတ်ဘူးလေဟုတ်တာပေါ့အာနေရဆိုတော့ပဲပြောပြလိုက်ဘာတွေမြင်နေညာတွေမြင်နေပြောမပြတတ်အဲ့ဒီလိုပါပဲတဲ့အဲ့ဒီဥပမာနဲ့ပေးပါတယ်ပစ္စေကဗုဒ္ဓအရှင်မြတ်တေသူတို့သစ္စာလေးပါးသိပါတယ်ဒါပေမဲ့အခြားပုဂ္ဂိုလ်တွေသိအောင်တော့သူတို့ပြန်ပြီးတော့ပြောပြနိုင်တဲ့အစွမ်းမရှိကြဘူးတဲ့အဲ့ဒီလိုပစ္စေကဗုဒ္ဓတွေဖြစ်ရှင်လဲဒီတတိပဋ္ဌာန်လေးပါးပဲမှတ်ရပါတယ်တဲ့ဘုရားရှင်ဂေါရမကတ္တပကောဏဂုံ ကကုတ္တန်အစရှိတဲ့ဘုရားတွေရှိတာပေါ့လေအဲ့ဒီဘုရားတွေဖြစ်ချင်လည်းပဲဒီတတိပဋ္ဌာန်၄ပါးပဲမှတ်ရပါတယ်ဘုရားဖြစ်ဖို့ရာအတွက်ဆိုတာတတိပဋ္ဌာန်၄ပါးကဒီဘဝလောက်ရတာပေါ့လေအရင်အရင်ဘဝတွေကတော့ပါရမီဖြည့်ရတာပေါ့ဘုရားဖြစ်ချင်ပါရမီဘယ်လောက်ဖြည့်ရတာလဲလေးအသင်ချေနဲ့ကဘာတသိဒါကတော့ပညာရိကဘုရားပေါ့လေပညာရိကဘုရားမှာရောက်တော့လေးအသင်ချေနဲ့ကဘာတသိဖြည့်ရတယ်ပစ္စေကဗုဒ္ဓတွေကတော့ဘယ်လောက်ကြာအောင် ပါရမီဖြည့်ရလဲ ဘလောက်လဲနှစ်အသင်ချင်းနဲ့ကဘာတသိန်းပိစိကဗုဒ္ဓတွေကလည်းပဲမနေဘူးနှစ်အသင်ချင်းနဲ့ကဘာတသိန်းဖြစ်ရတယ်ဧကတာဝကတဲ့ဂေါရမဘုရားရဲ့ဧကတာဝကတွေကဘယ်သူတွေတုံးအရှင်မာမောကလန်နဲ့အရှင်သာရိပုတ္တရာအရှင်သာရိပုတ္တရာဘယ်အရာမှာအသာဆုံးလဲပညာအရာမှာအသာဆုံးဒါကြောင့်သူအကတာဝကအရှင်မဟာမောကလန်ကတော့ဘယ်အရာအသာဆုံးလဲ တကုအရာမှာအသာဆုံးတဲ့အဲ့ဒီနှစ်ပါးအက္ခတာဝကသူတို့ကပါရမီဘယ်လောက်ဖြည့်ရလဲတသင်ချေနဲ့ကဘာတသိန်းတဲ့မဟာတာဝကလို့ခေါ်တဲ့တပည့်ကြီးတွေ80ရှိအဲ့ဒီမဟာတာဝကတွေရောက်တော့ကဘာတသိန်းပါရမီဖြည့်ရတယ်ဒါနအစရှိတဲ့ပါရမီ10ပါးတွေပေါ့လေဖြည့်ရပါရမီဖြည့်ပြီးတော့ နောက်ဆုံးဘဝရောက်လို့ရှိရင်တော့သူတို့အဲ့ဒီလိုအက္ကတာဝကယဟန္တာတွေဖြစ်ဖို့ပိစိကဗုဒ္ဓတွေဖြစ်ဖို့ဘုရားတွေဖြစ်ဖို့ဆိုတာတတိပဋ္ဌာန်တရားအကုန်အထုတ်ပဲသောတာပန်လည်းတတိပဋ္ဌာန်တရားအထုတ်တက္ကရာကလည်းတတိပဋ္ဌာန်တရားအထုတ်အနာဂံလည်းတတိပဋ္ဌာန်တရားအထုတ်အဲတတိပဋ္ဌာန်တရားအထုတ်လို့ရှိရင်တော့အဲ့ဒီခုနအကျိုးတွေရတယ်တဲ့ဒီတော့တက္ကာယဒိဋ္ဌိကွာခြင်းရင်တတိပဋ္ဌာန်အထုတ်ရမယ်ယုတ်နံကိုမြင်ခြင်းရင်လည်းတတိပဋ္ဌာန်အထုတ်ရမယ် တခါအကြောင်းအကျိုးကိုမြင်ခြင်းရင်လည်းတတိပဋ္ဌာန်အားထုတ်ရမယ်ကဲဆိုကြည့်မယ်သက္ကာယဒိဋ္ဌိကွာခြင်းရင်ဘာလုပ်မယ်တတိပဋ္ဌာန်မှတ်ရတယ်ယုတ်နံမြင်ခြင်းရင်ဘာလုပ်မယ်ဆက်ဆိုပါ အဖြစ်အပျက်မြင်ခြင်းအကြောင်းအကျိုးကိုမြင်တာကြံသွားသေးတယ်။ရုပ်နာကိုမြင်ပြီးရင်အကြောင်းနဲ့အကျိုးကိုဆက်ဆက်နေတာကိုမြင်တဲ့ဉာဏ်ရှိသေးတယ်။ပစ္စယပရိက္ခဉာဏ်ခေါ်တယ်။အကြောင်းအကျိုးမြင်ခြင်းဘာလို့မဲအဖြစ်အပျက်မြင်ခြင်း တချို့ကတော့ဖြစ်ပြမြင်ချင်းတချို့ကဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနဲ့ဒီလိုပါဇက်ကရှုကြတယ်အဲ့လိုမဟုတ်ဘူးတဲ့ပေါ်လာသမျှအာယုံကိုပေါ်ကြိုက်ပေါ်ကြိုက်မှ तू ကပေါ်တဲ့အတိုင်းပြီးတော့လိုက်မှတ်ရတာပဲတတိပဋ္ဌာန်ရှုမှတ်ရတယ်အဲ့လိုရှုလို့ရှိရင် तू ကဖြစ်ပြဖြစ်ပြမဆိုးရမလို့ပါဘူး तू က तू မြင်လာတာပါပဲအဲ့တော့အဖြစ်ပြမြင်ချင်းလို့ရှိရင်လည်းပဲတတိပဋ္ဌာန်ရှုမှတ်ရတယ်တဲ့အပြည့်မြင်ချင်းဆိုပါ နောက်ဆုံးနိဗ္ဗာန်မြင်ခြင်းရောသောတာပန်ဖြစ်ခြင်းရောသောတာပန်ဖြစ်ရှင်သောတာပန်ဖြစ်သွားလို့ရှိရင်အပေတကားပိတ်သွားပြီအပေတကားပိတ်ခြင်း ယောဂီတွေကတော့တတိပဋ္ဌာန်မှတ်ရမယ်လို့ပြောတယ်နော်တချို့ကတော့အပေတကားပိတ်ရှင်ဘာဖျားဖူးရတယ်လို့အပေပိတ်ဖျားဖူးရတယ်လို့ပြောကြတယ်ယောဂီတွေအပေပိတ်ဖျားဖူးလိုက်လားမဖူးနော်အပေပိတ်ဖျားဖူးယုံနဲ့အပေပိတ်သွားမယ်ဆိုရင်တော့ကောင်းတာပေါ့ဖျားကတော့ပေပိတ်ဖျားဖူးယုံနဲ့အပေပိတ်တယ်လို့ဖျားကပြောသလားဘယ်လိုပြောတာတော့ အပေပိတ်ချင်ရင်ပါတဲ့ဆိုပါဦးအဲအပေပိတ်ချင်တော့တတိပဋ္ဌာန်အထုရမယ်တဲ့နောက်ပြီးတော့အပေပိတ်သွားသောတာပန်ဖြစ်သွားပြီအဲ့ဒီကတဆင့်မြင်းနဲ့အရိယာပုဂ္ဂိုလ်ရဲ့အဆင့်အတန်းရှိသေးတယ်လေသောတာပန်ပြီးတော့ဘာဖြစ်တာလဲကဲတက္ကရာကံဖြစ်ခြင်းဆိုပါ တက္ကရာကံပြီးတော့ဘာဖြစ်မလဲအနာကံဖြစ်တယ်တဲ့အနာကံဖြစ်ခြင်းလဲဆိုပါအနာဂံဖြစ်ပြီးရင်တော့ဘာဖြစ်လဲယဟန္တာဖြစ်တယ်တဲ့အဲ့ဒီယဟန္တာဖြစ်ခြင်းလဲဆိုပါလေ ယဟန္တာကနေတဆင့်တက်တော့အဲဒီခုနပစ္စည်းကဗုဒ္ဓဆိုတာလည်းယဟန္တာပါပဲဖရာဆိုတာလည်းယဟန္တာပါပဲဒါပေမဲ့လို့သူတို့ကတော့ဉာဏ်နီးထူးခြားတဲ့ဉာဏ်နီးရသွားရတယ်ဒါကြောင့်မို့ပစ္စည်းကဗုဒ္ဓဖြစ်ရှင်လည်းဘာလို့ရမှာတော့ကဲဆိုကြည့်ပါပစ္စည်းကဗုဒ္ဓဖျားဖြစ်ခြင်းလဲဘာလို့ရမှာလဲကဲဆိုပါဖျားဖြစ်ခြင်း အဲ့ဒီလိုဆိုလိုက်တဲ့စကားတွေအရာတတိပဋ္ဌာန်အားထုတ်ရတာအကျိုးကျေးဇူးမများဘူးလားအများကြီးပဲတတိပဋ္ဌာန်အားထုတ်လို့ရှိရင်အကျိုးတွေအမတန်များတာပဲဒါတည်းမကဘူးမြတ်စွာဘုရားဟောတော်မူခဲ့တဲ့စကားတော်တွေရှိတယ်အမတန်အားရကျေနပ်စရာကောင်းပါတယ်ယောဂီတို့ဒီမှာလာပြီးအားထုတ်ကြတယ်ရတဲ့အချိန်ကာလလေးတန်ဖိုးရှိရှိအသုံးချကြတယ်အပြင်လောကလူတွေလို့မဟုတ်ဘူး ဒီမှာအေးချမ်းတဲ့တတိပဋ္ဌာန်တရားတွေလာပြီးတော့အာထုတ်ခွင့်ရကြတယ်အမလန်ကံကောင်းပါတယ်ဝန္တာစရာလည်းကောင်းပါတယ်မြတ်စွာဘုရားဒီတတိပဋ္ဌာန်အလုပ်အမတန်အကျိုးကြီးတဲ့အကြောင်းကိုမြတ်စွာဘုရားဟောတော်မူခဲ့တဲ့စကားတွေရှိသေးတယ်ဧကာယနောယံဘိကဝေမေကောတတ္တာနံဝိတုဒ္ဓိယာသောကပရိဒီဝါနံသမတိကမာယဒုက္ခဒေါမနတာနံအထင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္စိကရိယာယ ယတိတံစတ္တာရောတတိပဋ္ဌာနာတဲ့မြတ်စွာဘုရားပါဠိတော်နဲ့ဟောခဲ့တယ်။ပါဠိစကားနဲ့ဟောခဲ့တယ်။အဲ့ဒီတတိပဋ္ဌာန်တရား၄ပါးအထုတ်ရင်တဲ့ခုနအကျူလေးလေးရပါတယ်။စိတ်ထားဖြူစင်မြင့်မြတ်ခြင်းတဲ့ဘာလို့ရမလဲတော့တတိပဋ္ဌာန်တရားအထုတ်ရမယ်။စိတ်ထားဖြူခြင်းရင်ဘာလုပ်မယ်ဆိုတာလေးဆိုကြည့်ပါ။စိတ်ထားဖြူခြင်း အဲ့ဒါတတ္တနံဝိတုဒ္ဓိယတဲ့တောကပရိဒီဝနံတမတိကမာယလူလောကမှာတောကတွေကများပါတယ်သာတောကသမီတောကစတိတောကခေမွန်တောကအိမ်အောင်ရေးတောကလူမှုရေးတောကစီးပွားရေးတောကမဆုံးနိုင်ပါဘူးတောကပင်လေတွေဝေနေလိုက်ကြအဲ့ဒီတို့တောကတွေငြိမ်းခြင်းတဲ့ဘာလုပ်ရမလဲတဲ့မြတ်စွာဘုရားကတတိပဋ္ဌာန်အာထုရမယ်ကဲဆိုကြည့်ပါတောကငြိမ်းခြင်း မြတ်စွာဘုရားကဒီတောကတယ်မကပဲနဲ့ဒုက္ခမျိုးစုံတွေတွေ့လို့မျက်ရည်တွေကျရငိုကြရအဲ့ဒီလိုငိုကြရတာပရိဒီဝမိကြီး လောင်းနေတာပေါ့လေအဲ့ဒီလိုအငိုတွေတိတ်ရှင်လို့ရှိရင်လည်းပဲတဲ့ဘာလို့ရမှာလဲတော့တတိပဋ္ဌာန်အထုရမယ်ဆိုအငိုတိတ်ရှင်ရင် ယောဂီကအမတန်အငိုးတန်ခဲ့တယ်ရှိလေဘလောက်ဆက်ပြီးအငိုးတွေတန်ရအောင်မှမသိဘူးဖရာပြောတယ်တတ္တဝါတွေတူတူစီအမေတီလို့ဝမ်းနေပြီးတော့ငိုခဲ့ရတဲ့အမျက်ကြီးတွေဘာတဲ့ပုံများတယ်လို့ကြားဘူးတော့သမုဒ္ဒရာ၄စင်းတဲကရေတည်တဲ့အမေတီလို့ကြားခဲ့ရတဲ့မျက်ရည်တွေကပုံများပါတယ်အမတန် ဒီပရိဒီဝမိတွေအလောင်းခံခဲ့ရတယ်ဒါအမေသေးလို့ကြားခဲ့ရတဲ့မျက်ရည်နော်အဖေသေးလို့ကြားခဲ့ကြားခဲ့ရတဲ့မျက်ရည်ကလည်းအဲ့ဒီလိုပဲတဲ့သမုဒ္ဒရာ၄ဆင်းတဲ့ကရည်ရည်တဲ့ပုံများတယ်သားသေးလို့ကြားခဲ့တဲ့မျက်ရည်ဒီအတိုင်းပဲသမီးသေးလို့ကြားခဲ့ရတဲ့မျက်ရည်ဒီအတိုင်းပဲအကိုသေးလို့အမသေးလို့ဇနီးသေးလို့ခင်မွန်းသေးလို့အဖိုးသေးလို့အဲအမေကြီးသေးလို့ပေါ့လေစသည်ပေါ့ဆွေမျိုးတွေသေးလို့ကြားခဲ့ရတဲ့မျက်ရည် တူတူတီလို့ကြားခဲ့ရတဲ့မျက်ရည်ကသမုဒ္ဒရာ၄စင်းနဲ့ကရည်ရည်တဲ့ပူပြီးတော့များတယ်ရှေ့ဆက်ပြီးတော့ဒီတရားတွေမသိဘူးဆိုလို့ရှင်တန်ត្រာကြီးကဆက်ပြီးရှင်းနေအောင်ပါအဲရှေ့ဘဝအဆက်ဆက်မှာလည်းသားတီလို့ကြားတယ်မျက်ရည်တွေဘယ်လောက်ကြားအောင်မှမသိဘူးသမီးတီလို့ကြားတယ်မျက်ရည်တွေဘယ်လောက်ကြားအောင်မှမသိဘူးအဲ့တော့အဲ့ဒီအငိုတွေတိတ်ချင်မျက်ရည်တွေမျက်ရည်တွေရက်သွားရင်မျက်ရည်တွေမကြရင်တော့ဆိုလို့ရှိရင်ဟောဒီတတိပဋ္ဌာန်တရားပဲအားထုတ်ရပါမယ်တဲ့ ဒုက္ခဒေါမနတာနာအထင်ကမာယာတဲ့မြတ်စွာဘုရားဟောခဲ့တယ်ကိုဆင်းရဲမှုစိတ်ဆင်းရဲမှုတွေရှိတယ်တဲ့လူတွေမှာအဲ့ဒီကိုဆင်းရဲမှုတွေလွန်မြောက်ခြင်းစိတ်ဆင်းရဲမှုကိုလွန်မြောက်ခြင်းလေတတိပဋ္ဌာန်မှတ်ရတယ်တဲ့ဆိုကိုဆင်းရဲကိုဆင်းရဲကိုလွန်မြောက်တယ်ဆိုတော့ကိုချမ်းသာခြင်းပေါ့လေကဲကိုချမ်းသာခြင်းစိတ်ချမ်းသာခြင်း တူတူလေးပဲဆိုလေကိုချမ်းသာခြင်းဘာလုပ်မယ်တတိပဋ္ဌာန်မှတ်ရမယ်မှတ်ရတယ်စိတ်ချမ်းသာခြင်းဆိုလေဟုတ်ပြီကိုချမ်းသာခြင်းစိတ်ချမ်းသာခြင်းမက်လေးပါးကိုရခြင်းလေတတိပဋ္ဌာန်အားထုတ်ရတယ်ကဲဆိုကြည့်မက်လေးပါးကိုကိုလေးပါးရခြင်းလေ နိဗ္ဗာန်ရကြရင်လည်းကဲမတရားဖူတရားနိဗ္ဗာန်တရားတို့ကိုရရပါလို့ဤလို့ဆူတောင်းလည်းရလားမြတ်စွာဘုရားဆူတောင်းမနေနဲ့ဆူတောင်းလည်းမရဘူးတတိပဋ္ဌာန်တရား၄ပါးအထုရမယ်တတိပဋ္ဌာန်တရား၄ပါးအထုလို့ရှိရင်အဲမက်တိလည်းရမယ်ဖူတွေလည်းရမယ်နိဗ္ဗာန်လည်းရမယ်အများကြီးပဲအကျိုးတွေရတာပဲအဲဒီလိုအကျိုးရတဲ့တတိပဋ္ဌာန်တရား အမတန်တန်ဖိုးရှိတဲ့တတိပဋ္ဌာန်တရားကိုဒီမှာအားထုတ်နေရတယ်အဲဒီလိုအားထုတ်လို့ရှိရင်အားထုတ်တဲ့အချိန်ကာလတောတွင်မှာတခါမှလို့ရှိရင်တခါတက္ကရာဒိဋ္ဌိကွာတယ်နှစ်ခါမှရင်နှစ်ခါတက္ကရာဒိဋ္ဌိကွာတယ်ခါကမှတ်ရင်ခါကကွာတာပေါ့လေဒီရတဲ့အတော်အတွင်းမှာရေမောများစွာမှတ်နိုင်ရင်မှတ်နိုင်မှတ်နိုင်တယ်လို့တက္ကရာဒိဋ္ဌိတွေကွာတယ်အရှင်ကြီးပြည့်သွားပြီအားတွေကောင်းသွားပြီဆိုရင်တော့နောက်ဆုံးတက္ကရာဒိဋ္ဌိအမြင့်ပြတ်ကင်းကွာသွားမှာပေါ့လေအဲ့လိုကင်းကွာတဲ့အထိရအောင် ဒီတတိပဋ္ဌာန်တရားကိုကြိုးစားပြီးတော့ဆက်ပြီးတော့ပွားများအားထုတ်ရမယ်အခုလဲအားထုတ်နောင်လဲအားထုတ်အိမ်ရောက်တော့လဲပြင်မထားနဲ့နောက်နှစ်တရောက်တော့လဲလာပြီးအားထုတ်ဒီတတိပဋ္ဌာန်တရားအမြဲတမ်းလေ့ကျင့်ပေးနေရမယ်အဲလိုလေ့ကျင့်ပေးနေလို့ရှိရင်လူ့ဘဝကြီးဟာသာသနာတော်ကြီးနဲ့လည်းအမတန်မှတွေ့ရယုံနဲ့တယ်သာသနာတော်ကြီးနဲ့တွေ့တဲ့အခိုင်မှာလူဖြစ်ရယုံလည်းအမတန်နဲ့သွားပြီတဲ့အဲတော့လူဖြစ်ရယုံနဲ့ခွေရအတွက် ဒီတတိပဋ္ဌာန်တရားအထုတ်ရမယ်သာသနာတော်နဲ့တွေ့ရယူနှက်ဖို့ရအတွက်လည်းဒီတတိပဋ္ဌာန်တရားအထုတ်ရမယ်ဒါလာနောက်ဒါနလောက်နဲ့လည်းပြီးနေလို့မဖြစ်ဘူးဒါနဆိုတာဘုရားသာသနာတော်နဲ့မတွေ့လည်းလုပ်လို့ရတယ်သီလနောက်လို့လည်းပြီးနေလို့မဖြစ်ဘူးသီလဆိုတာလည်းဘုရားသာသနာတော်နဲ့မတွေ့လည်းစောင့်ထင်းလို့ရတယ်အဲတမထတော်ခေါ်တဲ့ဇန်ဒီအဘိညာဉ်တွေရအောင်လည်းပဲဒါမပြီးရသေးဘူးအာမရမတင်းတင်ရသေးဘူးဘုရားသာသနာတော် မရှိတဲ့အခါမှာလည်းပဲဇန်ဒီရနေကြတာပဲမဆမ်းပါဘူးဒါနာလည်းမဆမ်းဘူးသီလလည်းမဆမ်းဘူး ဇန်တရားခေါ်တဲ့သမထတွေလည်းမဆန်းဘူးဆန်းတာတော့ဟောဒီတတိပဋ္ဌာန်အလုပ်ပဲတဲ့ဝိပဿနာအလုပ်ပဲဒီတတိပဋ္ဌာန်ဝိပဿနာအလုပ်ကတော့ဘုရားသာသနာတော်နဲ့တွေ့တဲ့အခိုက်မှာပဲလုပ်လို့ရတယ်အကျမ်းချင်းမှာလုပ်လို့မရဘူးတဲ့အဲ့တော့ဘုရားသာသနာတော်နဲ့တွေ့တဲ့အခိုက်မှာဒီတတိပဋ္ဌာန်တရားကိုအာထုတ်ပြီးအောင်အာထုတ်မှသာသနာတော်နဲ့တွေ့ရကြုံနဲ့လူဖြစ်ရကြုံလည်းနဲ့မယ်တဲ့ဒီတော့မြတ်စွာဘုရားရဲ့အလိုတော်ကြပြောရလို့ရှင်လောကကြီးမှာအရေးကြီးဆုံးကဘာလဲ တတိပဋ္ဌာန်တရားအာထုတ်ဖို့ကအရေးအကြီးဆုံးအလုပ်ပဲတဲ့တက္ကာယဒိဋ္ဌိပယ်ရှားမှာအပယ်လေးပါးတကားပြိမှာကိုအဲ့ဒီတက္ကာယဒိဋ္ဌိကင်းသွားဖို့ရအပယ်တကားပြိဖို့ရအတွက်ဆိုတာလေတတိပဋ္ဌာန်အလုပ်အာမထုတ်ဖက်နေရတော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးအဲ့တော့တတိပဋ္ဌာန်၄ပါးအာထုတ်ရမယ်တတိပဋ္ဌာန်၄ပါးအာထုတ်တာလောကမှာဘုရားရဲ့အလိုတော်အရာအရေးအကြီးဆုံးအရာပါပဲအဲ့ဒီအရေးအကြီးဆုံးအရာဖြစ်တဲ့ တတိပဋ္ဌာန်တရားနဲ့ဟောဒီယောဂီသူတော်စင်တွေကမြတ်စွာဘုရားကိုတရားတွင်ကာလမှာလာပြီးတော့ပူဇော်ကြလောကမှာပူဇော်တယ်ဆိုတာပစ္စည်းနဲ့ပူဇော်တာကတမျိုးအာမိတပူဇာလို့ခေါ်တယ်တရားနဲ့ပူဇော်တာကတမျိုးဓမ္မပူဇာလို့ခေါ်တယ်ပစ္စည်းနဲ့ပူဇော်တာကိုမြတ်စွာဘုရားချီးမွမ်းတော်မမူပါဘူးကြောင်းနေဘလောက်ဆောက်လူလူသင်္ကန်းနေဘလောက်ပဲလူလူဆွမ်းနေဘလောက်ပဲကက်ကက်မြတ်စွာဘုရားအဲ့ဒါတွေကိုအာရချီးမွမ်းတော်မမူပါဘူးဒါတွေကအကျိုးတော်ရတာပါပဲမြတ်စွာဘုရား တရားနဲ့ပူဇော်တာကိုတော့မြတ်စွာဘုရားအမတန်ချီးမွမ်းတော်မူတယ်နှိမ့်ချိုက်တော်မူတယ်တဲ့အခုယောဂီတွေဘာတရားတွေနဲ့ဒီမှာပဏိတာရမှာဆယ်မန်ကုန်တော်စခန်းရိပ်တာလာပြီးတော့မြတ်စွာဘုရားကိုကြံတဲ့ကာလမှာပူဇော်နေကြတယ်လဲဆိုတော့ယောဂီတွေ၈ပါးသီလဆောက်တည်ကြတယ်ယောဂီအမျိုးသားအမျိုးသမီးတွေပေါ့ကိုယ်ရင်နေဆိုရင်ကိုယ်ရင်သီလယဟန်တော်တွေဆိုရင်ယဟန်တော်တွေရဲ့သီလသိက္ခာရှင်တွေလည်းသိက္ခာရှင်တွေရဲ့သီလနဲ့မြတ်စွာဘုရားကိုလာပြီးပူဇော်ကြ သီလဓမ္မနဲ့လည်းပူဇော်ကြတယ်တမာရီဓမ္မဆိုတာမိမိတို့မှားတဲ့အာယုံပေါ်မှာစိတ်ကလေးကခနဲ့ကခနဲ့တည်သွားပြီဆိုလို့ရှိရင်တမာရီဓမ္မတွေဖြစ်နေတယ်အဲဒီတမာရီဓမ္မနဲ့လည်းပူဇော်ကြတယ်ယုံနာမြင်မယ်အကြောင်းကျိုးမြင်မယ်ဖြစ်ပြမြင်မယ်အဲ့လိုမြင်သွားရင်တော့ဒါပညာဓမ္မနဲ့လည်းမြတ်စွာဘုရားကိုပူဇော်တာပေါ့သီလဓမ္မတမာရီဓမ္မပညာဓမ္မနဲ့မြတ်စွာဘုရားကိုငါတို့ပဏိတာဓမ္မဆေမံကွန်းတောစကံဟိတလာပြီးတော့ပူဇော်နေရတယ်မြတ်စွာဘုရားအမတန်နှိမ့်ဆိုင်တော်မူခဲ့ပူဇော်ရင်းနဲ့ငါတို့ပူဇော်နေရတယ်လို့အဲ့ဒီလို တွေးပြီးတော့အမတန်မှဝမ်းသာစရာကောင်းပါတယ်ယောဂီတွေ၃နာရီပြည့်ဖို့ဘယ်လောက်လိုသေးလဲ15မိနစ်ကြံနေတယ်အဲ့တော့တရားကတော့ပြီးပါပြီတရားပြီးပြီဆိုတာကစာဆုံးမေးခဲ့တဲ့မိကွန်းလေးကလောကမှာဘာအရေးအကြီးဆုံးလဲလို့မေးခဲ့တဲ့မိကွန်းရဲ့အဖြေကတော့မြတ်စွာဘုရားရဲ့အလိုတော်ကြပြီးသွားကြပြီအဲ့ဒီအရေးအကြီးဆုံးအလုပ်ကိုယောဂီတွေလုပ်နေကြပြီအမှန်တန်ဝမ်းသာစရာကောင်းတယ် ဒီတော့တရားတွင်းကာလကြုံလုံး15မိနစ်ကလည်းကြံပြီးတော့ပြောရအောင်မှာပေါ့အိမ်ကြီးတစ်လုံးရှိအဲ့ဒီအိမ်ကြီးကလည်းပဲခြားရစားနေကြဟိုတိုင်ကတက်ဒီတိုင်ကတက်ဟိုနာစားဒီနာစားခြားရစားနေအဲ့ဒီခြားစားခံနေရတဲ့အိမ်ကြီးကိုဒီတိုင်လက်ပိုက်ပြီးကြည့်နေလို့ရှင်ဘယ်လိုဖြစ်သွားမှာလို့အိမ်ကြီးဘုံလဲပြီးတော့ပျက်စီးသွားမှာပဲ အဲ့ဒီလိုပါပဲတဲ့မြန်မာနိုင်ငံဗုဒ္ဓသာသနာဆိုတဲ့အိမ်ကြီးတစ်လုံးတည်ဆောက်ထားပါတယ်ခိုင်ခန့်နေပါတယ်ထေဝါနေပါတယ်ဒါပေမဲ့ခြားတွေကလည်းစားနေတယ်မြန်မာနိုင်ငံဗုဒ္ဓသာသနာဆိုတဲ့အိမ်ကြီးမှာခြားတွေအစားခံနေရတယ်ဘာခြားတွေစားနေတော့သိကြလားသိလားဘာသာကြားခြားတွေစားနေတယ်လေ မြန်မာနိုင်ငံမှာမစားဘူးလားစားတာပေါ့ဘယ်မျိုးကဘယ်ကောင်မလေးကိုမူစလင်တော့ပါသွားပြီတဲ့မကြားဘူးလားမကြားရင်ဆုံးကြားနေရဘယ်မျိုးကဘယ်ရက်ကွက်ကဘယ်ကောင်မလေးမူစလင်တော့ပါသွားပြီတဲ့မကြားဘူးလားမြို့တွေတည်းမကဘူးမြို့တိုင်းမြို့တိုင်းရက်ကွက်တိုင်းရက်ကွက်တိုင်းမှာကြားနေရရွာတွေမှာလည်းကြားနေရမူစလင်တော့မူစလင်ချတာစားတဲ့သူကစားခရိယန်ချစားတဲ့သူကစားအစားခံရ အဲဟိန္ဒူချစားတဲ့သူကစားပေါ့အဲ့လိုဘာသာကြားဆိုတဲ့ချတွေကစားနေကြတယ်မြန်မာနိုင်ငံဗုဒ္ဓသာသနာဆိုတဲ့အိမ်ကြီးမှာချတွေအစားခံနေကြဝိုင်းပြီးစားနေကြအဲ့ဒီအိမ်ကြီးပိုင်ရှင်ဖြစ်ကြတဲ့ဗုဒ္ဓသာသနာဝင်ဖြစ်တဲ့အခုဆယ်မိုင်ကွန်းတော်စကန်ရိပ်တာမှာအထုတ်ကြတဲ့ယောဂီသူတော်စင်တွေနဲ့တကွကျန်ဗုဒ္ဓသာသနာဝင်မြန်မာလူမျိုးတွေကအိမ်ပိုင်ရှင်တွေက ဒီတိုင်းပဲလက်ပိုက်ပြီးကြည့်လိုက်လို့ရှိရင်တော့အင်ကြီးကမကြခင်ဘုံဘုံလေးတော့မှာပါတကယ်လဲတော့လက်ပိုက်ကြည့်နေကြပါနဲ့လက်ပိုက်ကြည့်နေလို့ရှိရင်တော့အင်ကြီးကတော့တကယ်ဘုံဘုံလေးကျသွားတော့မယ်ခြားတွေကဒါလည်းမကဘူးမြန်မာနိုင်ငံဗုဒ္ဓသာသနာအင်ကြီးမှာခြားတွေဝိုင်းစားနေကြတယ်မွတ်စလင်ခြားလည်းမကဘူးခရစ်ယာန်ခြားလည်းမကဘူးဟိန္ဒူခြားလည်းမကဘူးဘာသာမရှိဘူးဆိုတော့ဘာသာမဲ့ဆိုတော့ခြားလည်းစားတာပဲ အဲနောက်ချတွေရှိသေးတယ်မနေ့ကရန်ကုန်ကြောင်းသွားတရားဟောရတယ်လမ်းကလမ်းကမကျွမ်းကျင်တဲ့အခါတော့လမ်းမှာတကလည်းဟိုဒိုရိုဒန်းတန်ကြီးဈာထဲမှာရောက်သွားတာဟုတ်ရောက်သွားတဲ့အခါတော့အဲ့ဒီထဲမှာတနာ ਈ ခွဲနှစ်နာရီနီးပါးလောက်အဲ့ဒီထဲမှာပဲဒုက္ခခံခဲ့ရတယ်အဲ့ဒီမှာဘာတွေတွေ့ရတော့ဆိုရင်နိုင်ငံခြားယဉ်ကျေးမှုချတယ်အစားခံရတာဩပြမပြမတော်တော်စားခံရရွယ်လို့စိတ်ထဲမှာဖြစ်မိခဲ့တယ် အဲဒုရုတဏ္ဏနေနဲ့ပဲအဲ့ဒီမှာဒုရုတဏ္ဏနေကဘယ်ရလာဘယ်ချရလာစားတာဆိုအဲ့ဒီအနောက်တိုင်းယဉ်ကျေးမှုချရပေါ့လေဓမ္မယဉ်ကျေးမှုမဟုတ်အနောက်တိုင်းယဉ်ကျေးမှုချရလာပြီးတော့စားနေပြီအဲ့ဒါလဲမြန်မာနိုင်ငံဗုဒ္ဓသာသနာအိမ်ကြီးမှာချတဲ့မျိုးပဲသူလဲဒါလည်းမကပါဘူးပမာပြည်မှာချရအများကြီးပဲဘိုးတော်ကိုကိုွယ်တဲ့ချတာတမျိုး မရှိဘူးလား ဟိုးနတ်ကတော်တွေနတ်ပွဲတွေကျင်းပအာသချင်းတွေဆိုဟောနတ်ကိုကိုယ်ကိုယ်တည်းခြားလည်းမရှိဘူးလားအဲအဲ့ဒီခြားကလည်းတမျိုးပဲစားတယ်ဘုရားသာသနာနတ်ကိုကိုယ်တည်းဘိုးတော်ကိုကိုယ်တည်းတချို့ကရေရာတွေဂါထာတွေမန္တရားတွေမကိုကိုယ်ဘူးလားမရွတ်ဘူးလားအဲ့ဒီခြားတွေအောင် မစားဘူးလားဟောထေရဝါဒသာသနာဆိုတဲ့အိမ်ကြီးကိုစားနေတယ်ဂါထာတွေရွတ်ကြတယ်။အုံမဏိဗရမေဟုံးတဲ့မရှိဘူးလား အဲ့ဒါလည်းခြားတစ်မျိုးပဲအဲအုံမဏိဗရမေဟုံနဲ့အဲ့ဒါလည်းခြားတစ်မျိုးပဲခြားတွေကအိုးသူရတတိကိုကိုယ်တဲ့ဟာတွေကလည်းရှိသေးတယ်အဲ့ဒီကိုကိုယ်တာတွေကလည်းပဲခြားတစ်မျိုးဖရာရှင်ဒီမှာသွားကြည့်ပါလားဖရာတယ်မကဘူးဘာပုဂ္ဂိုလ်တွေလည်းမသိပါဘူးပုဂ္ဂိုလ်တွေကလည်းမျိုးစုံနေတာပဲရောက်နေအဲ့ဒီခြားတွေကလည်းရှိတယ်ခြားတွေကမျိုးမျိုးစားနေကြအဲ့တော့ဘိုးတော်ကိုကိုယ်တဲ့ခြားနတ်ကိုကိုယ်တဲ့ခြားဂါထာမန္တရားတွေကိုကိုယ်တဲ့ခြား မဟာယာနတွေအငွေ့သက်တွေပေါ့အဲဒီငွေ့သက်တွေကမြန်မာနိုင်ငံမှာခြာမျိုးစုံဝိုင်းပြီးတော့စားနေကြတယ်မူရစေဝါကြေးကျွန်ဖြစ်ရတဲ့ခြာအဲ့ဒီခြာလဲစားခံနေရတယ်မြန်မာနိုင်ငံမှာကဘာနံပြပါပဲလေကိုမြန်မာနိုင်ငံနဲ့မကောက်အဲ့ဒီလိုခြာတွေမျိုးစုံဝိုင်းပြီးတော့ဗုဒ္ဓသာသနာဆိုတဲ့အိမ်ကြီးမှာဝိုင်းပြီးတော့စားနေကြပါတယ်ဗုဒ္ဓသာသနာဝင်မြန်မာလူမျိုးတွေကဒီတိုင်းပဲလက်ပိုက်ပြီးကြည့်လိုက်မယ်ဆိုရင်တော့မဟာကဏ္ဍအောင်ဆရာတော်ဖျားကြီး ရေးထားတဲ့လင်္ကာလေးအတိုင်းပါပဲဖြစ်သွားမှာပဲမဟာကဏ္ဍအောင်ဆရာတော်ဘုရားကြီးအမရဗုဒ္ဓမေမဟာကဏ္ဍအောင်ဆရာတော်ဘုရားကြီးကလင်္ကာလေးတစ်ပုဒ်ရေးခဲ့တယ်သူ့လင်္ကာလေးကအမတန်ကောင်းပါတယ်ယခုလူသာနှစ်ပေါင်းကြာလျင်မြန်မာပြည်ပွားတိုင်းရင်သားတို့ဖျားကိုစွန့်တရားစွန့်၍စွန့်လိမ့်မှန်စွာမြတ်တန်ဃာရီတဲ့မြန်မာနိုင်ငံကဗုဒ္ဓသာသနာဝင်ဒီဗုဒ္ဓသာသနာနဲ့ပတ်သက်ပြီးတော့ မျက်စိကိုလည်းမဖွင့်နားကိုလည်းမစွင့်အသည့်တွေကနုံနုံကြာကြာတက်တက်ကြွကြမရှိကြဘူးဆိုလို့ရင်ခုနခြာပေါင်းစုံတွေကစားလို့စားနေကြပါပြီတဲ့အဲ့ဒီလိုခြာပေါင်းစုံတွေကစားလို့ဒီတိုင်းပဲဆက်ပြီးအစားခံနေရမယ်ဆိုရင်မြန်မာနိုင်ငံမှာဂေါရမဘုရားအားလုံးစွန့်ပယ်သွားကြလိမ့်မယ်ဂေါရမဘုရားဂေါရမဘုရားဟောထားတဲ့အခုတတိပဋ္ဌာန်တရားတွေရှိတယ်ဒါနတရားသီလတရားစုံနေတာပါပဲအဲ့ဒီတရားတွေကိုလည်းအကုန်စွန့်ပယ်သွားကြလိမ့်မယ် ုန်းကြီးတွေဆိုတာဘယ်ပြောက်လို့ဘယ်ရောက်ကမှန်းသိမှာမဟုတ်တော့အဲ့ဒီရောက်ရင်ဘာသာကြားတွေလာကြည့်ပါလားအကုန်ပြောက်တော့ကြည့်ပါလားနီးနီးနားနာအိန္ဒိယနိုင်ငံကြီးဘုရားဘုရားအဲ့ဒီမှာခုနဘုရားပွင့်ခဲ့တဲ့နေရာကြီးပဲအခုပြောက်သွားပြီသူရဲ့နီးနားတွေကြည့်ပါလားဘုရားသာသနာအမတန်ထွန်းကားခဲ့တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်အာဖဂန်နစ္စတန်ဒါဘုရားဘာသာအမတန်ထွန်းကားခဲ့တဲ့နေရာတွေပဲအခုပြောက်သွားပြီ ဒီအနီးနားလေးကြည်ပါဦးအင်ဒိုနီးရှားမလေးရှားဗုဒ္ဓဘာသာနိုင်ငံတွေပါပဲအခုပျောက်သွားပြီဘုရားကိုစွန့်ကုန်ကြပြီတရားကိုစွန့်ကုန်ကြပြီတန်ခါကိုစွန့်ကုန်ကြပြီမြန်မာနိုင်ငံလည်းဒီလိုပဲအေးအေးဆေးဆေးနဲ့အမှုမဲ့အမှတ်မဲ့နေနေကြမယ်ဆိုလို့ရှိရင်တော့ဘုရားကိုစွန့်မှတေးကြပါတယ်တရားကိုစွန့်မှတေးကြပါတယ်တန်ခါကိုစွန့်မှတေးကြပါတယ်ဒီလိုတရားစခန်းကြီးတွေတရားရိပ်သာကြီးတွေရှိကြမှာမဟုတ်တော့ပါဘူးဒီလိုလာပြီးတော့တရားဝင်ကြမယ်ယောဂီတွေလည်းရှိတော့မှာမဟုတ်တော့ပါဘူးဗမာပြည်က ရွှေတကုံဘုရားဆိုတာဟိုအင်ဒိုနီးရှားဘောရဘူရောလို့ယဉ်ကျေးမှုတမိုင်းအဲယဉ်ကျေးမှုပြเสียပစ္စည်းတစ်ခုဖြစ်နေပဲရှိတော့မှာပါဘယ်သူကကိုယ်ွယ်မှာဘယ်သူမှစိတ်ကမှာမဟုတ်တော့ပါဘူးဗမာပြည်မှာရှိတဲ့ရုပ်တုတွေဟိုအာဖဂန်နစ္စတန်မှာရှိတဲ့ရုပ်တုတွေလို့ဖောက်ခွဲပြစ်ခံရတဲ့အနေအထားတွေလည်းရောက်ချင်ရောက်သွားမှာပါပဲအဲ့ဒီတော့အဲ့ဒီလိုအနေအထားမျိုးရောက်သွားကြပြီဆိုလို့ရှိရင်အင်မတန်မှဝမ်းနည်းစရာကောင်းပါတယ်ဘုရားတန်တရားတန်ကြားမှာမဟုတ်တော့ဘူး ဟိုးမနဲ့တိုင်အော်ဟဲ့နေတဲ့အတန်ကြီးတွေကြားရင်ကြားနေရမယ်လော်စပီကာကြီးတွေနဲ့လေအဲ့လိုအတန်တွေကြားရမယ်ဆိုရင်ယောဂီတွေအမတန်စိတ်ချမ်းသာစရာကောင်းမလားအဲအဲ့ဒီလိုစိတ်ဆင်းရဲစရာအမတန်ကောင်းပါတယ်ခုကြားနေရတာဟိုပါဟိုနောက်ပါသွားတယ်ဒီနောက်ပါသွားတယ်ဟိုနားလည်းပါတယ်ဒီနားလည်းပါတယ်နဲ့ကြားရတဲ့သတင်းတွေအမတန်များတဲ့အခါအမတန်ရင်လေးစရာကောင်းပါတယ်အမတန်ရင်နာစရာလည်းကောင်းပါတယ်အဲအခုဘုရားသာသနာဝင်တွေကအေးအေးဆေးဆေးနေကြမယ်ဆိုရင်တော့ တို့ကလက်ကမောင်းခတ်လျက်ပါပဲတက်တက်ကြွကြွနဲ့လှုပ်ရှားနေကြပါတယ်မြန်မာနိုင်ငံဗုဒ္ဓသာသနာဝင်ကြီးအမတန်သွေးအေးတာပဲတဲ့သူတို့အတွက်တော့အမတန်မှ အကွက်ကောင်းနေပါပဲသူတို့ကတော့အမတန်မှဝမ်းသာနေတာပါပဲဒီကအိပ်ပျော်လေးလေးသူတို့ကြိုက်နေပါပဲဗုဒ္ဓသာသနာဝင်ကြီးအိပ်ပျော်လေးလေးကြိုက်နေရွာကြီးဒီပါရှိတယ်ညအခါကုံလုံးအိပ်ပျော်နေကြတဲ့လူတွေယောက်ျားတွေရောမိန်းမတွေရောအမျိုးသားတွေရောအမျိုးသမီးတွေရောအဲလူကြီးလူငယ်လူလက်တိရစ္ဆာန်တွေရောကျွေးခွင်း ခွေးနွားကြက်ငဲ့အကုန်လုံးတိရစ္ဆာန်တွေအကုန်လုံးညာကြီးအိပ်ပျော်နေကြတယ်မိုးကြီးကကြီးကျယ်ရွာချတယ်အလွန်ကဲကြီးကျယ်ရွာချတယ်တရွာလုံးလူတွေရောတိရစ္ဆာန်တွေအကုန်လုံးမိုးကြီးရေတွေကအကုန်မျောပါသွားတယ်သေကုန်ရောဘာဖြစ်လို့လဲအိပ်ပျော်နေကြတယ်မြန်မာနိုင်ငံမှာလည်းပဲဗုဒ္ဓသာသနာနဲ့ပတ်သက်ပြီးတော့အိပ်ပျော်နေကြမယ်ဆိုလို့ရှိရင်အဲ့ဒီခုနဘာသာကြားဆိုတဲ့မိုးရေတွေကမျောပစ်ပြီးတော့အကုန်လုံးပျောက်သွားမယ်အကုန်လုံးပြတ်သွားမယ်တဲ့မြန်မာနိုင်ငံပျောက်သွားပြီမြန်မာနိုင်ငံမှာ ဗုဒ္ဓသာသနာဝမ်းနည်းစွာနဲ့လမ်းခွဲတော့ရလိမ့်မယ်တဲ့ဝမ်းနည်းစွာနဲ့လမ်းခွဲမသွားအောင်ထာဝရလက်တွဲပြီးတော့ချစ်ကြည်ပြီးတော့နေခြင်းနိုးနိုးကြကြရှိကြဖို့လိုပါတယ်မြန်မာနိုင်ငံမှာမသိသူမရှိလောက်ထင်ရှားတဲ့ဆရာတော်ကြီးတစ်ပါးရှိပါတယ်ဘွဲ့တော်ထုတ်ပြီးတော့မပြောတော့ပါဘူးလူတွေဆိုရင်လည်းလူတိုင်းဒီမှာသိပါတယ်ဘုန်းကြီးတွေဆိုတာတော့ပြောကြရမလို့ပါဘူးအဲ့ဆရာတော်ဖရာကြီးတစ်ပါးကိုအနာဂတ်မြန်မာနိုင်ငံအတွက်အင်မတန်မှ တွေးပြီးတော့ယင်လေးမိတဲ့ဒကာကြီးတယောက်ကလျှောက်ပါတယ်တဲ့ဆရာတော်ဖရာတပည့်တော်တို့မြန်မာနိုင်ငံနာဂသာသနာတော်အတွက်အမတန်မှယင်လေးမိပါတယ်ဖရာအဲ့ဒီလိုလျှောက်တယ်လျှောက်တဲ့အခါအဲ့ဒီဆရာတော်ဖရာကြီးကဒကာကြီးဘုန်းကြီးတို့မြန်မာနိုင်ငံသာသနာအတွက်ဘာမှဒကာကြီးမပူနဲ့အမတန်မှဘုန်းကြီးတို့သာသနာမြန်မာနိုင်ငံမြတ်စွာဘုရားရဲ့သာသနာအမတန်မှဘုံတကိုကြည့်တဲ့ဒကာကြီးမပူနဲ့အေးဆေးဆေးနေသားမှာမြတ်စွာဘုရားသာသနာဘုံတကိုသိကြည်တာအဲ့ဒီလိုမိန့်တော်မူတဲ့ အဲ့ဒီဆရာတော်ဘုရားကြီးမိန့်တော်မူတဲ့အတိုင်းတကယ်ပဲရင်အေးရမယ်ဆိုရင်တော့ကောင်းတာပေါ့လေယောဂီပရိသတ်တွေရင်အေးစရာအနေထားတကယ်ရှိရလားဟောဘာသာကြားတွေတက်တက်ကြွကြွနဲ့လှုပ်ရှားနေကြတာမျက်စိမဖွင့်နားမစွန့်တဲ့သူတွေမကြားဘူးမမြင်ဘူးမျက်စိဖွင့်နားစွန့်တဲ့သူတွေမြင်နေကြတယ်ရင်အေးစရာမဟုတ်ပါဘူးဆရာတော်ဘုရားကြီးပြောတဲ့စကားမမှန်ပါဘူးတကယ်ရင်လေးစရာကောင်းပါတယ်အဲနုနုကြကြတက်တက်ကြွကြရှိကြဖို့လိုပါတယ် နုံနုံကြကြတက်တက်ကြွကြရှိတယ်ဆိုတာသူတို့ကိုသွားပြီးရိုက်နေရမှာဒုက္ခပေးနေရမှာဆန့်ကျင်ဘက်တွေပြိပခါတွေလောက်ရမှာဒါလို့မဟုတ်ပါဘူးကိုတရားကိုသိရကိုဖះအကြောင်းကိုသိရကိုတန်ခါအကြောင်းကိုသိရကိုဖះဟောထားတဲ့တရားတွေစာသီးတွေမကောက်လက်တွေဟောတတိပဌံတရားတွေအထုရအထုလို့ကျဩဒီဖះတကယ်ဖះပဲတကယ်ချမ်းသာတွေကိုသူကိုယ်တိုင်သိသွားတဲ့ဖះသူကိုယ်တိုင်ချမ်းသာတွေခံစားရတယ်လို့ငါတို့လည်းတကယ်ချမ်းသာတွေခံစားအောင်ပေးနိုင်တဲ့ဖះပဲသူတရားလည်းအမှန်တန်ကောင်းတဲ့တရားပဲ အဲသူ့ရဲ့တစ်ဖက်တန်ဃာတွေကလည်းပဲအဲ့ဒီလိုတရားတွေကိုလိုက်နာကျင့်သုံးနေကြတဲ့တန်ဃာတွေပဲဘုရားကလည်းဒီဘုရားမှဒီဘုရားတရားကလည်းဒီတရားမှဒီတရားတန်ဃာလည်းဒီတန်ဃာမှဒီတန်ဃာလို့မတုံမလုတ်သက်ဝင်ယုံကြည်တဲ့တရားတရားမျိုးကိုပိုင်ဆိုင်သွားတဲ့အနေအထားမျိုးရအောင်ကြိုးစားကြဖို့လိုပါတယ်အဲ့ဒီလိုမဟုတ်လို့ဖို့ဆိုလို့ရှိရင်တော့ဟိုကခေါင်းကောက်ပါသွားရင်ပါသွားတာပဲကောက်ကောက်ပါသွားအောင်ပါသွားတာပဲအေးစစ်စစ်လေးပဲဟိုကငွေနဲ့မြူဆွဲလိုက်လူငွေနဲ့မြူဆွဲလိုက်အမျိုးမျိုးနည်းတွေနဲ့မြူဆွဲတယ်ပါသွားကြတယ် အမျိုးသမီးတွေတင်ပါတယ်ဆိုရင်တော့နည်းနည်းလေးဟိုစိတ်မကောင်းစရာဖြစ်မိမယ်လို့နည်းနည်းတော်တော်တော့မတော်ပါဘူးလေအမျိုးသားတွေပါပါတာတော်အံ့ဩစရာကောင်းတယ်အမျိုးသားတွေကလည်းသူတို့တော့ပါသွားတယ်တချို့ကအဲ့မှာအတန်နေနဲ့အော်ဟစ်နေတဲ့လူတွေတောင် ဖြစ်တဲ့အဲ့ဒီပဲပါသွားပြီးတော့လေမနေ့တိုင်အော်ဟစ်တဲ့လူတွေစီးရင်တော့ပါသွားတဲ့ဗုဒ္ဓဘာသာအမျိုးသားတွေကအဲ့ဒီလိုလူမျိုးတွေပါတာဆိုပိုးနာတာပေါ့အမျိုးသမီးတွေလည်းမပါရပါနဲ့အမျိုးသားတွေလည်းမပါရပါနဲ့ မပါအောင်ဟောဒီတတိပဋ္ဌာန်တရားကိုကြိုးစားပွားများအားထုတ်ကြပါဖះမြင်မှာတရားမြင်မှာလေဖះဟောတဲ့တရားကိုမသိဘူးဆိုလို့ရှိရင်တော့ဖះကိုလည်းတန်ဖိုးရှိတဲ့ဖះဆိုတာသိမှာမဟုတ်ပါဘူးဆရာဝန်ကြီးတယောက်ရှိပါတယ်အဲ့ဒီဆရာဝန်ကြီးတယောက်ရဲ့ကုသချက်ကိုကိုကမခံရဘူးဆိုလို့ရှိရင်ဒီဆရာဝန်ကြီးကိုထင်သိရင်လည်းသိမှာပါပဲဆရာဝန်ကြီးရဲ့ကုသချက်ကိုခံယူရပြီးတော့ကိုယောဂပျောက်သွားပြီဆိုရင်အော်ဒီဆရာဝန်ကြီးကတဲတော်တဲ့ဆရာဝန်ကြီးပဲတကယ်တော်တဲ့ဆရာဝန်ကြီးပဲဆိုတာ နားလည်သွားတယ်လေးစားသွားတယ်တန်ဖိုးထားသွားတယ်ထင်ကြည့်သွားတယ်အဲ့ဒီလိုပါပဲမြတ်စွာဘုရားဟောထားတဲ့တရားကိုတကယ်အားထုတ်ကြည့်ပါလူတကာအားထုတ်ကြည့်လို့ရပါတယ်အဲဘုရားဟောထားတဲ့တရားဟာလူတိုင်းအတွက်ဘယ်ဘာသာမဆိုရပါတယ်မွတ်စလင်လည်းရတယ်ခရစ်ယာန်လည်းရဟိန္ဒူလည်းရဘာသာမရှိတဲ့လူလည်းရဘုရားဘာသာလည်းမကဘူးအားလုံးကိုသူကဟိုဖိတ်ခေါ်လျက်ပါပဲဘုရားတရားအကုန်လုံးစသတ်ခံနိုင်တယ်အဲစာကိုရက်ကြည့်လို့ရှိရင်ရှားပေါ်မှာရက်ကြည့်ရင်ငံမှလူတိုင်းသိ တရားကိုရက်ကြည့်လို့ရင်အဲချိုမန်းလူတကာသိဘုရားတရားတကယ်အားထုတ်ကြည့်ပါငြင်းချမ်းတယ်ဆိုတာတကယ်သိလာလိမ့်မယ်ဟောဒီတတိပဋ္ဌာန်တရားငြင်းချမ်းတဲ့အရာသာသိအောင် အားထုတ်မှဟောဒီဗုဒ္ဓသာသနာတော်ကြီးကိုနဲ့နဲ့နဲ့နဲ့ယုံကြည်တဲ့တရားတရားတွေနဲ့ပြည့်စုံသွားမယ်အဲ့ဒီလိုပြည့်စုံမှမိမိတို့ဟာဒီဘုရားအပေါ်မတုံမလုတ်သက်ဝင်ယုံကြည်သွားမယ်တရားပေါ်လည်းသက်ဝင်ယုံကြည်သွားမယ်အဲ့ဒီလိုသက်ဝင်ယုံကြည်တဲ့ တရားတရားပိုင်ရှင်တွေဖြစ်အောင်ဟောဒီတတိပဋ္ဌာန်၄ပါးတရားအထုယုံမှတပါးတပြင်းနီးလမရှိဟောဒီတတိပဋ္ဌာန်တရား၄ပါးအထုရမယ်တတိပဋ္ဌာန်တရား၄ပါးအထုလို့တရားရဲ့အရာဓာတ်တွေကိုထူးထူးခြားခြားခံစားရပြီဆိုလို့ရှိရင်တော့ဘုရားသာသနာတော့အမတန်မှသက်ဝင်ယုံကြည်သွားပြီအဲ့လိုဆိုရင်တော့ဘာသာကြားတွေပဲလည်းပါမှာမဟုတ်တော့ပါဘူးတဲ့ဒါကြောင့် အနာဂတ်မြန်မာနိုင်ငံအတွက်နိုးကြားကြတဲ့အနာဂတ်မြန်မာနိုင်ငံသာသနာတော်အတွက်နိုးကြားကြတဲ့အမျိုးသားအမျိုးသမီးအာဇာနည်ပုဂ္ဂိုလ်တွေဖြစ်နိုင်အောင်မိမိတို့ကြိုးစားအားထုတ်နေတဲ့ကြံတွင်းကာလထူးထူးမြတ်မြတ်အားထုတ်နေတယ်ဒီတတိပဋ္ဌာန်တရားကိုအခုလဲကြိုးစားအားထုတ်ကြံတဲ့ရက်လဲကြိုးစားအားထုတ်နောက်နောက်နေ့လည်းပဲလာပြီးတော့ဆက်လက်ကြိုးစားအားထုတ်အဲ့ဒီလိုကြိုးစားအားထုတ်ကြခြင်းအပြင်မြန်မာနိုင်ငံကိုလည်း စောင့်ရှောက်နိုင်တဲ့မြန်မာသာသနာတော်ကိုလည်းစောင့်ရှောက်နိုင်တဲ့အဲမြန်မာအမျိုးသားအမျိုးသမီးအာဇာနည်သူရဲကောင်းသာသနာအမျိုးသားအမျိုးသမီးအာဇာနည်သူရဲကောင်းတွေဖြစ်အောင်အတီးသည့်အတီးသည့်ကိုစီကိုငါကြိုးစားနိုင်ကြပါစေ။